ဒီနေ့သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1385ခုနှစ်တဘုရလဆုတ်9ရက်ခရစ်တက္ကရာ2014ခုနှစ်ဖေဖော်ဝါရီလ23ရက်ဒီနေ့ကနေ့နေ့ဒေလီစီတီထေရဝါဒဓမ္မသင်္ဍမှာလေလာသင်ကြားနေကြတဲ့အနတ္တလက္ခဏာသုတ်ရဲ့ဒီနေ့သင်္ခါရခန္ဓာရဲ့အနတ္တဖြစ်ပုံရဲ့အစစ်ကို လေ့လာမှာဖြစ်ပါတယ်သင်္ဍမစခင်မှာ ထုံးစံတဲ့ခန္ဓာ၅ပါးဝိပဿနာလင်္ကာကြီးကိုရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်။ စာမျက်နှာ41မှာဘိက္ခရပတ်တုံးကသင်္ခါရရဲ့အနတ္တဖြစ်ပုံကိုနည်းနည်းလေးအကျယ်ချက်ပြီးတော့လေ့လာတယ်။အဲဘာဖြစ်လို့လဲဆိုတော့ဒီသွားတာလာတာစားတာတောက်တာပြောဆိုတာကြံစီတာတွေအလုံးဟာဒီသင်္ခါရခန္ဓာနဲ့ဆိုင်တယ်။ဒါတော့သင်္ခါရခန္ဓာနဲ့ဆိုင်တော့အဲ့ဒီဆိုင်တဲ့နေရာတွေပဲများသောအားဖြင့်တန်တရားဖြစ်တာ။တနည်း တဏှာတို့မာနတို့ဒိဋ္ဌိတို့ဆွဲတယ်ဆိုတော့အဲ့သင်္ခါရခန္ဓာနဲ့ပတ်သက်တဲ့အရာတွေမှာအများဆုံးပါတယ်အဲဒါကြောင့်သင်္ခါရခန္ဓာနဲ့ပတ်သက်တာတွေကိုနည်းနည်းလေးပို့ပြီးတော့ကျဲကျဲပြက်မြန်လေးသိအောင်လို့ချဲ့ပြီးတော့မာစီဆော်တော်ဘုရားကြီးရဲ့ဒေလဝန္တတုတ်တန်တွေကဟောပြောချက်တွေလည်းဒီတင်နည်းနည်းလေးထုတ်လိုပါတယ်ဒါတော့ပထမတော့မင်္ဂတိပိဋကဆရာတော်ဘုရားကြီးဗုဒ္ဓဝင်ထဲမှာရှင်းပြတာကိုပဲအရင်နည်းနည်းဖတ်ပြီးတော့လေ့လာကြည့်ရအောင်နော်သူစာမျက်နှာ41မှာကဏ ၄ပါးလို့ရှိတယ်အဲဒီကဏ၄ပါးကကဏဆိုတဲ့အဓိပ္ပာယ်ကဘာလဲဆိုရင် ပြတ်သိမ့်နေတဲ့သဘောပြောတာဗမာလိုပြောရင်ပြတ်သိမ့်ခဲနေတာဒါကြောင့်ဆောတော်ဘုရားကြီးကတော့ကဏ၄ပါးကို စုလျက်ပေါင်းလျက်တွဲလျက်ခဲလျက်ဖြစ်ခြင်းကိုကဏဟုခေါ်၏တဲ့အဲဒီတော့ဒီကဏဆိုတဲ့သဘောကအကုန်လုံးစုပေါင်းတွဲသွားတဲ့ခါကျတော့တခုတည်းရဲ့လို့မသိနိုင်တော့ ဥပမာဘာနဲ့ပြောမလဲဆိုရင်ဒါပါတော့ထညက်ခဲလဲပါတယ်ချောကလိတ်လဲပါတယ်တရားလုံးလဲပါတယ်အဲ့ဒီသုံးတုံးကိုပူးနေတဲ့ဒဲအိုးတွေကိုထည့်လဲလို့ရှင်အရေးပြောသွားမယ်ဟုတ်တယ်မဟုတ်လားပျော်ပြီးတော့ခါကျတော့ပျော်ပြီးတော့တလုံးနဲ့ဖြစ်ခဲသွားတဲ့ခါကျတော့ဘယ်ဟာကထညက်မှမသိဘယ်ဟာကချောကလိတ်မှမသိဘယ်ဟာကတရားလုံးမှမသိအကုန်ရောသွားတာအဲ့ဒီသဘောမျိုးကိုကဏလို့ခေါ်တယ်သူတို့အင်္ဂလိပ်လိုပြန်တာတော့သူက compactness လို့ပြောတာ compact ဆိုတာအကုန်လုံးကပြစ်သိပ်ကြက်ပြီးတော့ရောသွားတော့ဘာမှန်းကိုမသိတော့ဘူးလို့ပြောတာဒါကတော့တာမန်လူအတွက်ပြောတာပေါ့နော်သိနိုင်တဲ့လူအတွက်ကတော့ဒါသိနိုင်သေးတာဟုတ်ဒါကြောင့်အဲ့ဒီအနတ္တမှာအတ္တဖြစ်တာအဲ့ဒီခဏကြောင့်ဖြစ်တာဒါတော့အဲ့ဒီခဏဖုံးရင်အနတ္တမမြင်ဘူးတဲ့ဆိုတော့ခဏပြိုမှအနတ္တကိုမြင်တာဆိုတော့ခဏမပြိုသေးအတ္တမကွဲသေးဘူးလို့ဆိုလိုတယ်ဒါကြောင့်အဲ့ဒီခဏနဲ့ပတ်သက်တာက ဒီအနတ္တလက္ခဏာတုတ်ကံလေ့လာတာနဲ့လည်းအညီဒီနေ့ကဏအကြောင်းကိုလေ့လာရအောင်ကဏက၄မျိုးရှိတယ်တဲ့ပါဠိလိုတန်တတိကဏတမူဟကဏကိစ္စကဏအာရမဏကဏဆိုပြီးတော့၄မျိုးရှိတယ်အဲ့ဒီမှာပထမဆုံးနံပါတ်1ဆိုတာကိုစုပေါင်းပြီးတော့ဖတ်ကြည့်အောင်เนาะဒါမေမိုတီပရိကဆရာတော်ကြီးရဲ့ဗုဒ္ဓဝင်ထဲမှာပါတဲ့ဟာရှင်းပြချက်ပေါ့နံပါတ်1ရှင်းနောက်ဖြစ်သော တ်တတန်ကဏလေးမျိုးတွေကတန်တတိကဏတန်တတိကဏအဲ့တော့ကဏကိုပထမမှတ်ပါကဏကအစုအခက်တွဲပြီးတော့မှပြတ်သိပ်သွားတာမျိုး ရောထွေးသွားတာမျိုးပြောတာနော်အဲ့ဒါနံပါတ်1ကတန်တတိတဲ့အဲ့တန်တတိဆိုတာဘာလဲဆိုရင် ပြောမယ်ဆိုအစင်တန်းကြီးပြောတာဒီလိုအတန်းကြီးအဲ့လိုမျိုးအဲ့တော့လွယ်လွယ်ပြောမယ်ဆိုရင်လူတွေမြင်အောင်ပြောမယ်ဆိုရင်မြစ်ထဲမှာချောင်းထဲမှာရေတွေစီးတာအားလုံးတွေ့တယ်အဲ့တော့ရေတွေက သူ့အပိုင်းနဲ့သူတခါတည်းစေးနေတာပဲတောက်လျှောက်စေးနေတာမနေ့ဒါပေမဲ့သွားကြည့်တယ်လို့မနေ့ကလည်းဒီပုံစံပဲဒီနေ့လည်းဒီပုံစံပဲနောက်တနေ့ကြည့်လည်းဒီပုံစံပဲလာမှာပဲဒါတော့ကြည့်လိုက်တဲ့လူကဘာထင်လဲဒီရေဒီရေပဲလို့မထင်ဘူးလားအမှန်ကတော့မဟုတ်ဘူးမနေ့ကစီးတဲ့ရေအခုရေမဟုတ်တော့ဘူးစီးနေတဲ့ပုံစံကတော့တူစီအောင်အောင်ပဲဒါတော့ရှေ့ရေတွေပြီးသွားရင်နောက်ရေလိုက်လာတာပဲအဲ့တော့ရေမှာကဲရှေ့ရေနဲ့နောက်ရေကိုခွဲပြစမ်းမလို့ပြောဘယ်လိုလုပ်ခွဲမရတော့အဲ့ဒါလို့စီးချောင်းကြီးလို့ဖြစ်သွားတာကိုတန်တတိခေါ်တယ် နော်တန်တတိဆိုတာအခုဒီလျှက်စစ်စီးကြောင်းကြီးစီးတယ်လို့မျိုး electron electricity စီးတယ်လို့ရေစီးတယ်လို့မျိုးစီးသွားတာအဲ့တော့စီးတော့ရှေ့ဟာနဲ့နောက်ဟာကဇက်တိုက်ကြီးစီးနေတော့အခုဒီမီးလင်းတာကိုပဲကြည့်ဟောဒီမီးသီးတွေကတခါတည်းလင်းတယ်လို့ပဲအခုဖြစ်နေတာဒါပေမဲ့သူမီးလာတာမဟုတ်ဘူးဒိုင်နမိုဆိုဒိုင်နမိုဒီ orange ကတပတ်ချင်းရက်ပြီးတော့လာနေတာတပတ်ချင်းလေးလာနေတော့ဆိုတော့ဒီမီးကအဆက်ရှိသလားမရှိဘူးလားသိကြရင်အဲ့ဒီမီးကိုအပတ်ရလျှော့ကြည့်လိုက် စက်ကိုအင်ဂျင်ကိုအသာလေးလျှော့ကြည့်လိုက်မိကဘလို့ဖြစ်လာအဲပြတ်တော့ပြတ်တော့ဖြစ်လာအဲဆိုလိုတာရှေ့ပြတ်နေနောက်ပြတ်ကြားထဲမှာရက်တာရှိတယ်လို့ပြောတာဒါပေမဲ့စက်ကိုအပတ်ရည်တင်လိုက်တဲ့အခါကျတော့တခါတည်းအပတ်ရည်ကတခါတည်းမှုန်နေအောင်လဲသွားတဲ့အခါကျတော့ဒီခါတည်းဒီပါလဲဒီဒိုင်နမိုနဲ့ထွက်လိုက်တဲ့မိအားတွေကဒီလိုညင်းနေတယ်ထင်တာအမှန်မဟုတ်ဘူးအခုလိုတန်းပြီးတော့နေအောင်နောက်ကအချိန်တင်ထားတာဆိုတော့သူတို့ကြားထဲမှာအပြက်အပြက်အပြက်ကလေးတွေကိုမမြင်တော့ဘဲနဲ့ဒဇက်แท้ဖြစ်သွားတာမျိုးကို တန်တတိရေမြတစ်စက်တည်းစီးသလိုမျိုးဖြစ်သွားတာကိုတန်တတိဒါကြောင့်ရုပ်တည်နံနေဖြစ်တဲ့အခါကျပါဠိမှာအများအားဥပမာပြတယ်ဒီပဇာလာဝိယမီးတောက်ကလေးစီမီးတောင်တောက်တယ်လို့ပဲတဲ့ရှင်းတော့ကတော့စီမီးဆိုတော့စီမီးနေပဲဥပမာပြရတာပေါ့နော်နေတိသောတော်ဝိယမြေရည်စည်းသလိုပဲတဲ့ဒီနေ့ခေတ်ကတော့နေတိဒီပဇာလာဝိယစီမီးမဟုတ်ဘူးလျှက်စီမီးနေပြောလဲပို့အရှင်းတယ်စီမီးကမှတခါတည်းတခါတည်းကြရင်အောက်ကမီးစာကနေစီဆုပ်တာမငင်ဟုတ်ကနဲ့ကြီးလိုက်နည်းနည်းလေးသေးလိုက်ဒီလိုအကြီးသေးရှိသေးတယ်လျှက်စစ်ကြတော့အကြီးသေးကိုမရှိဘူးတွေ့လား ဒီဖန်ကြောင်းနဲ့ဒီတိုင်းပဲလဲနေတယ်ထင်တာဒါတော့ဒီနေရာမှာအေးမီးလင့်တာလေးအဲ့လိုအပြက်ပဲလေးပါတယ်လို့ပြောရင်ဘယ်သူယုံမလဲလို့မသိဘူးဒီသဘောတရားနားမလဲတဲ့လူအပြက်ရှိတယ်တောင်မသိဘူးကဲအဲ့ဒါကိုစဉ်းစားနော်ဒါကိုမြင်သားတဲ့အရာပြောတာဆိုတော့ဒီတိုင်းပဲဟောဒီရုပ်တွေဟောဒီနာမ်တွေထဲမှာဒီရှေ့ရှေ့ရုပ်တွေနောက်ရုပ်တွေဒီရုပ်နာမ်တွေရဲ့သွားတဲ့အစဉ်တန်းလေးတွေမှာဝီထိဆိုရင်လည်းဝီထိအလျောက်ရုပ်ဝီထိနာမ်ဝီထိမှာတစ်ခုချင်းတစ်ခုချင်းစီမှာကြားမှာအပိုင်းလေးတွေရှိတယ် ဒါပေမဲ့သွားတဲ့ခါမှာအယံမြန်နေတဲ့ခါကျတော့ဒီယုတ်ဒီနံနေအစင်တန်းကြီးကတဒန်းတဲ့လို့ဖြစ်ပြီးတော့ထင်တဲ့ခါကျတော့အပြက်အပြက်ဆိုတဲ့အနိစ္စသဘောမမြင်တော့ဘူးရက်သွားတာပြက်သွားတာကိုမမြင်တော့အနိစ္စပျောက်တယ်ဘာကြောင့်ပျောက်တယ်လဲအဲ့ဒီတန်တိတိဆိုတဲ့အစင်ကဖုံးသွားလို့အဲ့ဒီဖုံးတဲ့အတွက်ဒီအနိစ္စကိုဘယ်သူဖုံးတာလဲလို့မေးရင်တန်တိတိဖုံးတာလူအရက်စကားနဲ့ပြောအနိစ္စကိုဘယ်သူကဖုံးတာလဲဆိုရင်အရှိန်ကဖုံးနေတာဟုတ်တော့မလား သူ့ရဲ့အရှိန်သွားနေတယ်ဒီ speed ကဖုံးနေတာဒါတော့မီးတန်ကြိုးလေးထိတ်မှလေမီးမီးစာလေးတက်ပြီးတော့ဝက်နေမော်လားဖြည်းဖြည်းလေးလဲရင်မီးစာမှန်သိတယ်ဒါတော့မြန်မြန်လှက်မှောက်နေအောင်လှည့်ပြီဆိုတဲ့ခါကျတော့မသိတဲ့ကလေးမေးကြီးဟိုမှာမီးအဝိုင်းကြီးရှိတယ်လို့ပြောရင်ကလေးကဟုတ်တယ်ပဲထင်မှာပဲလူကြီးကတော့တီးပြီးသားမကြောင်ထားလေအဲ့ဒါပဲဒါကြောင့်ဒီမှောက်နေအောင်လဲတဲ့ခါအရန်ကိုအရှင်ကိုတင်လိုက်တဲ့ခါကျတော့ဒါကြီးကအဝိုင်းကြီးလို့ထင်သွားတာမဟုတ်ဘူးတစားတည်းပဲအဲ့ဒီတိုင်းပဲ ကိုယ်စင်းတွေဟောဒီရုပ်တင်တန်နေထဲမှာလည်းပဲသူ့အနေနဲ့သူသွားတာသူစီးကြောင်းနဲ့သူတစ်ခုချင်းတစ်လုံးချင်းတစ်လုံးချင်းတစ်လုံးချင်းသွားတယ်အဲ့ဒါကိုမသိတဲ့အခါကျတော့ဒီအရှိန်ကြီးဒီစီးကြောင်းကြီးကဒီအဆက်ကိုမမြင်အောင်ကတ်ပြစ်လိုက်တာအဲ့ဒီကတ်ပြီးတော့ပူးကတ်လိုက်တာကိုခဏတနည်းအင်္ဂလိပ်လိုပြန် compactness compact လောက်ထားတာပြတ်သိပ်ပြီးတော့ကြက်ထက်ပလိုက်တာအဆက်ကြီးမြင်ရသေးလားမမြင်ရဘူးပူးကတ်သွားတာအဲ့ဒါပြောတာအခုနကပြောပြီလေတညက်တုံးရဲ့ချောကလက်တုံးရဲ့တကြားတုံးရဲ့ ပျော်ထွက်သွားတဲ့ခါကျတော့သူတို့တစ်ခုနဲ့တစ်ခုဆက်တာမြင်ရသေးလားမမြင်ရတော့ပြီးသွားတလုံးတစ်ခဲတည်းပဲဒါတစ်ခဲတည်းပဲပြောမှာပဲအဲ့ဒါလိုတစ်ခဲတည်းတလုံးတည်းခဲလျက်တွဲလျက်ဖြစ်တာကိုခဏလို့ခေါ်တယ်တဲ့အခုကောင်းပြီရုပ်တင်နံနေသည်သူ့အပိုင်းနေသူရှိပါလေရဲ့စီးချောင်းရုပ်စီးချောင်းနံစီးချောင်းဆိုတဲ့စီးချောင်းတွေကိုရောက်တဲ့ခါကျတော့သူတို့တလုံးနဲ့တလုံးတစ်ခုတစ်ခုကြားမှာအပိုင်းအပိုင်းအဆုံးအဆုံးလေးတွေဘယ်ခဏဆိုတဲ့ ပြစ်တဲ့အဆုံးလေးတွေရှိပါလေရဲ့နဲ့မရှိအောင် စီးကြောင်းဆိုတဲ့အရှိန်ကနေပြီးတော့ဖုံးလွှမ်းသွားတဲ့အတွက်ဘာပြောက်သွားတယ်အနေဆာလက္ခဏာဆိုတာပျောက်သွားတယ်လို့ပြောတာဒါကတခု နောက်ရှေ့ကိုဆက်ပါလဲအောင်နောက်တခုတမူဝကနာသိအောင်နံပါတ်1ဖတ်တာအစရှိသောအဟမ် ပြောချင်တာဒီလိုအလုပ်လုပ်တဲ့အခါတွေမှာအစိုးရဌာနတွေကိုကြည့်လိုက်ပေါ့နော်လုပ်ငန်းတစ်ခုလုပ်တော့မယ်ဆိုရင်သူ့ဌာနတွေနဲ့သူအကုန်လုံးကနေပြီးတော့စုပေါင်းပြီးတော့သူ့ဌာနဆိုင်ရာတွေကတစိချင်းတစိချင်းလှုပ်လှော်တာမဟုတ်လားဒါပေမဲ့လုပ်ငန်းတစ်ခုတစ်ခုတည်းပဲနော်အဲ့တစ်ခုတည်းကိုသူ့ဌာနဆိုင်ရာတွေသူ့ဆိုင်ရာဆိုင်ရာဆိုင်ရာတွေသူ့ဝန်ကြီးဌာနတွေနဲ့ဝင်လာတယ်ဝင်လာပြီးတော့အလုပ်လုပ်တာလုပ်တော့ PC ရေးကိစ္စတစ်ခုတည်းနော်ဒါပေမဲ့ပေါင်းလိုက်တဲ့အခါကျတော့ဘယ်သူတွေလုံမမသိတော့ဒါတစ်ဖွဲ့လုံးအလုပ်ပဲဖြစ်သွားတာသူ့ရဲ့ဥတီချက်ကဒီသူတို့ရဲ့ထက်ကကဒါ PC ရေးပဲ ဆိုတော့အဲ့ဒါကိုဆံရဌာနတွေကနေလာပြီးတော့ပေါင်းပေးရတာအဲ့ဒီလိုပဲတဲ့ဝိဇ္ဇနုခုမြင်တယ်ဆိုကြပါစို့အခုတယောက်နဲ့တယောက်ကြည့်တယ်မြင်တယ်ပစ္စည်းတစ်ခုကြည့်တယ်မြင်တယ်မြင်တယ်ဆိုရင်နန္တရားဘက်ကလည်းအ ਨੇ ဆုံး၈မျိုးပါပါတယ်တဲ့ဇကုဝิญဉ်စိတ်နဲ့စေတသိက်သဗ္ဗစေတသာရဏစိတ်9ပါးနဲ့ပေါင်းရင်8မျိုးဟုတ်တယ်မဟုတ်လားအ ਨੇ ဆုံးရုပ်ဘက်ကလည်းပဲအဝိနိဘောဂယုတ်8မျိုးဆိုတော့ယုတ်ကလစီကလည်း8မျိုးနံကလကဘက်ကလည်း8မျိုး ရှစ်မျိုးလုံးကြည့်မယ်ဆိုရင်သူ့ရဲ့အာယုံနဲ့သူသူ့ဆိုင်ရာကိစ္စတွေရှိတယ်ဟုတ်တယ်မဟုတ်လားအဲ့တော့သူ့ရဲ့တလုံးချင်းတလုံးချင်းမှာသူတို့ရဲ့ဆိုင်ရာဆိုင်ရာကိစ္စရှိတယ်ထားပါတော့ဥပမာအလွယ်ဆုံးပြောပြမယ်မြင်မှုကိစ္စအတွက်စက္ခုဝိညာဉ်စိတ်တစ်ခုဖြစ်ဖို့အတွက်နော်စိတ်ကဥဆောင်တဲ့ခါမှာစက္ခုဝိညာဉ်စိတ်ကတလုံးလာမယ်တစ်ခုသူ့ကိုလာတွဲပြီးတော့လှုပ်ကိုပြီးတော့လာတွဲပြရတာစေတသိက်ခုနှစ်ခုဖတ်တာမပါဘူးလားဖတ်တာပါတယ်ဖတ်တာဒီသူ့ရဲ့သဘောက တွေ့ထိပေးဖို့ contact လုပ်ပေးဖို့နော်ဆက်သွယ်ပေးဖို့ဒါသူ့အလုပ်ပဲသူကဆက်သွယ်ပေးရတာအရာဝတ္ထုကိုဆက်သွယ်ပေးတာအာယုန်နဲ့ထွားတာဆက်သွယ်ပေးရတယ် contact လုပ်ပေးရတယ်အဲလူတွေဆိုလို့လူပြောမှဆိုတော့ match maker လုပ်ပေးမှာဘောပဲနဲ့ဒီပဲနဲ့ဆက်သွယ်ပေးတာနော်အဲ့လိုဆက်သွယ်ပေးတဲ့အလုပ်ကိုသူလုပ်တယ်ဒါသူ့ရဲ့အလုပ်ပဲဆိုတော့သူ့ကိစ္စမရှိဘူးလားရှိတယ်ဒီတိုင်းပဲဝေဒနာကလည်းခံစားဖို့ရှိတယ်တင်ညာကလည်းမှတ်ဖို့ရှိတယ်သူတို့မှာကိုယ်ပိုင်ကိုယ်ပိုင်ကိုယ်ပိုင်လှုပ်ဆောင်ဖို့သူတို့ function သူတို့ရှိပြီးသား နော်မှတ်ထားရှိပြီးသားဘတ်ဟိုရုပ်ဘက်ကိုသွားအဝိနုဘဂဝါခုနှစ်ခုထဲမှာပထဝီအဘဒေဇောဝါယဝနကနာတတဩဇာမပါဘူးလားပထဝီသည်ပထဝီရဲ့လက္ခဏာအလုတ်သူလောက်ရမှာဒေဇောကဒေဇောဝါယောကဝါယောအာဘောအာဘောပဲသူကိစ္စသူလို့ဖို့ရှိပြီးသားဒါပေမဲ့သူတို့တွေဒီအခုမြင်ချင်းဆိုတဲ့ကိစ္စတခုကြည့်ရမယ်ဆိုရင်အဲ့ဒီမြင်တဲ့ကိစ္စပြီးအောင်လို့အကုန်တက်လာတယ်တက်လာပေါင်းကြပေါင်းတော့စေကုဝိညာဉ်နဲ့စေတသိက်ခုနှစ်ခုပေါင်း၈ခုသူတို့ကလည်းပဲမြင်တဲ့ထဲကိုမှပဲသွားရတယ် နော်ဒီဘက်ကလည်းပဲပထဝီအဘောတေဇောရောဝဏကနာတတဩဇာရုပ်ကလည်းအနည်းဆုံး၈မျိုးပါမယ်သူတို့ကလည်းမြင်တဲ့ထက်မှာပဲသွားပေါင်းပေါင်းပြီးတော့မှအဲ့ဒီမြင်ချင်းမြင်ပြီဟေးဆိုတဲ့မြင်ချင်းကိစ္စစက္ကဝိညာဏဝီတိတခုဖြစ်ဖို့အဲ့ဒါသူတို့အလုပ်လုပ်တာအဲ့တော့သူတို့တွေဟာရုပ်ဘက်ကရောနာမ်ဘက်ကရောဆံရတွေကိုပေါင်းလာတယ်တက်လာကြတယ်တက်လာပြီးရင်ပြီးတဲ့အခါကျတော့ဘာပြောတယ်လဲဆိုရင်မြင်တဲ့ကိစ္စစက္ကဝိညာဏဝီတိပြီးသွားတယ်မြင်ချင်းကိစ္စပြီးသွားတယ်မြင်အောင်လုပ်လိုက်တယ်လို့ပြောတာအဲ့တော့ပြောချင်တာက သမူဟဆိုတာအပေါင်းနော်အပေါင်းဆိုတော့နံဘက်ကလည်းပဲသူ့ဆံရ၈ပါးလောက်ကိုပေါင်းယူရတယ်ရုပ်ဘက်ကလည်းသူ့ဆံရ၈ပါးလောက်ကိုပေါင်းယူရတယ်ရုပ်၈ပါးနံ၈ပါးအဲ့ဒီလို၁၆မျိုးပင်ကွဲတော်လည်းပဲသူတို့ရဲ့ဥတီချက် main တာဝန်သည်မြင်ရေးကိစ္စတခုတည်းဘာကိစ္စလဲမြင်ရေးကိစ္စမြင်ဖို့ကိစ္စပဲကြည့်လိုက်တယ်အဲ့ဒီကြည့်လိုက်တဲ့ထဲမှာဝင်အကုန်လိုက်လုပ်ပေးရတာပြောတာဒါတော့အဲ့ဒီလိုမျိုးတွဲပြီးတော့အလုပ်လုပ်ကြရတာကို တမူဟကဏလို့ခေါ်တယ်ဒါတော့ကောင်းပြီကိုစင်းတို့မြင်တဲ့ပုဂ္ဂိုလ်တာမန်ပုဂ္ဂိုလ်ကဟာငါတို့မြင်တဲ့ထဲမှာရုပ်တရားကဒီလောက်ရှိတယ်နန္တရားဒီလောက်ရှိတယ်ရေလို့ရုပ်တဲ့နန္တရားအလုံးလို့တော့ခွဲပြီးတော့သိရလားအဲအဲ့ဒီမသိတာကိုကဏပြောတာမြင်ချင်းကိစ္စထဲမှာဒါတွေပါတာကိုသူ့ရဲ့နောက်ကဟင်းချက်တယ်လို့ဆိုရင်နောက်မှမချက်ခင်ချထားတဲ့သဘောပေါ်က ingredient တွေကိုပြောတာစားကဘလောက်ထက်စီကဘလောက်ထက်ငပိကဘလောက်ထက်နနွယ်ကဘလောက်ထက် ရှိတယ်မလားလို့အသားဘယ်လောက်တဲ့အရွက်ကဘယ်လောက်တဲ့ဒီလိုသူကလည်းသူချထားတာစားတော့ဆန်တယ်သူချစ်တယ်လူအဲ့တော့ तू ကရှက်ကမချစ်ခင်မှာ तू ဆန်ရလေးကိုခြာထားတဲ့ခါကျတော့မြင်လို့ရတယ်သိတယ်အကုန်လုံးပေါင်းပြီးတော့ထည့်ပြီးတော့ချက်လိုက်ပါပြီတဲ့နော်အဲ့ဒီတည်းမှာမြည်လက်ပြီးဒါစားဒါကငါပြီးဒါနနှွန်းလို့သိသေးလားမသိတော့အဲ့ဒီဟင်းချက်တယ်လို့ပဲဒါတော့နန်အဲ့ဒါဟာတမူဟလို့ခေါ်တယ်ဒါတော့အဲ့ဒီလိုသူ့ရဲ့ ingredient တွေသူ့ထည့်တဲ့အတွင်းထဲပစ္စည်းတွေတစ်ခုချင်းဟာ ရှာလို့မရအောင်ပေါင်းသွားတာကိုပါဠိလိုတမူဟကဏနော်ဘာလို့ခေါ်လဲအေးအဲ့ဒီတမူဟကဏတွေဟာသူကလူတွေကိုတတ္တဝါတွေကိုအဲ့ဒီလိုမျိုး မကွဲအောင်လို့ကိုဖုံးသွားတာဖုံးတဲ့အတွက်အတ္တဆိုတဲ့ဟာအဲ့မှာဝင်လာတာဆိုလိုတာကသူတို့တွေဖုံးထားလို့အနတ္တကိုမသိဘူးလို့ပြောတာနော်ကိုင်းနောက်ဆက်သွားကြဆိုနံပါတ်3နံကလတ်တစ်ခုတစ်ခု နပြောလိုက်တာ ਨੇ တော်တော်တူတူပါပြီပါသွားပါပြီသူတို့နှစ်ခုကကတ်နေတာတူနော်တမူဟဆိုတာကတော့ပေါင်းပြီးတော့အလုံးလုံးတယ်လို့ပဲမှတ်ထားဖို့လွယ်ချင်းရင်အဲ့ဒီပေါင်းပြီးတော့အလုံးလုံးတဲ့ကမှနောက်တစ်ခုကသူတို့တစ်ခုချင်းတစ်ခုချင်းနေမှာသူတို့ဆံရကိစ္စအလုံးလုံးဖို့တွေရှိတယ်အဲ့ဒီသူဆံရလေးကိုအလုံးလုံးရင်းနေပဲသူတို့စူပေါင်းလုပ်တဲ့နေရာမှာပြီးသွားတာအဲ့လိုပြီးသွားရင်တမူဟအခုကျတော့တခါသူတို့တစ်ခုချင်းတစ်ခုချင်းမှာဆံရဆံရတွေသူတို့အလုံးလုံးကြပါလေရဲ့ သူတို့လှုပ်တာကိုကိုကမသိဘူးအတွင်းထဲမှာဖြစ်တာကိုကမသိဘူးအဲ့ဒါတော့မသိနိုင်တာကိုနော်ဒီရုပ်ထိုးအရင်တော့ရုပ်တရားနံတရားတွေမိမိမိမိတို့ဆံရာကိစ္စအထူးကိုသိနိုင်ခဲ့သောအနေအချင်းတရားလုံးတစ်ခုတည်းဆိုလိုတာတရားလုံးဆိုတာအခုသူ့ရဲ့ဆံရာကိစ္စမှာအကုန်လုံးပေါင်းသွားတဲ့အခါကျတော့ဟင်းချစ်လိုက်သလိုအရသာတစ်ခုတည်းထွက်သွားတယ်အဲ့ဒီလိုမျိုးထင်သွားတာကိုပြောတာအမှန်ကတော့မဟုတ်ဘူးတဲ့သူတို့ချင်းမှာ တကူချင်းတကူချင်းမှာဖတ်တာကဖတ်တာရဲ့လှုပ်ရှားကိစ္စဝေဒနာကသူ့ကိစ္စနဲ့သူ့တင်ညာလည်းသူ့ကိစ္စနဲ့သူအဲ့ဒီလိုကိစ္စတကူချင်းတကူချင်းကို तू ကလှုပ်ပေးလိုက်ရတယ်နော်စက်ယုံတွေမှာဆိုလို့ရှိရင်တော့ဗာပြောမလဲသူတို့ဘယ်ဟာတွေပေါ်မှာရှေ့ကနေပြီးတော့တန်းစီပြီးတော့သွားတယ်မဟုတ်လားတန်းစီပြီးတော့သွားတဲ့ခါကျပလင်းလေးလာတယ်ဆိုပလင်းလေးတော့ကောက်ကောက်ပြီးတော့အရေထက်တယ်လို့ထက်တယ်နော်အပေါ်ကနေအဖုံးလေးပိတ်တယ်လို့ပိတ်မယ်စီးလုတ်တယ်လို့လုတ်မယ်ဒစိရိုက်တယ်လို့ရိုက်မယ်လုတ်ပေးလိုက်တာပဲအကုန်လုံးသူကနဲ့သူသူ့နေရာလဲသူပလင်းလေးကောက်ကောက်ပြီးတော့လုတ်ပေးလိုက်တယ်ဟိုးအဆုံးကြတော့ပလင်းကအကုန်ပြီးသွားပြီဆိုတဲ့ခါကျတော့ ဒီဘယ်ရပေါ်မှာတည်လာတဲ့ပစ္စည်းကဒီပလင်းလေးတစ်ခုကိုပဲနော်ဒဇိရိုက်ထားနော်ပစ္စည်းထည့်တာဒဇိရိုက်ထားစီးလုပ်ထားဟာကတ်တာဘာလုပ်တာညာလုပ်တာအကုန်လုံးသူ့ညာနဲ့သူလုပ်ပေးလိုက်တာပဲဒီမှာလူလင်းကဆယ်ယောက်ရှိလိမ့်မယ်ဆိုတော့အဲ့ဒီလင်းကဆယ်ယောက်လုပ်လိုက်တာကသူ့ကိစ္စနဲ့သူလုပ်တာထားပါတော့ဖြော်ရည်ဆိုပါတော့ဖြော်ရည်တွေကိုထည့်လိုက်တဲ့လူကထည့်ယုံမဲ့ထည့်မယ်လေသူဒါလုပ်တယ်ဟောနောက်ကျတော့အဖုံးပိတ်တွေလောက်ပိတ်မယ်အဲ့ဒါကိုစီးလုပ်မယ်ဒဇိရိုက်မယ်ဘာမှတ်မယ်ညာမှတ်မယ်ပြီးတော့နောက်ဆုံးကျမှပုံနဲ့ထည့်မယ်ပတ်ကက်လုပ်မယ်ဟိုဘက်ကျတော့ကုန်ပြီးနေပြီဆိုတော့အခါကျအဲ့သူ့လုပ်ဆရာပြောတာ အဲ့ဒီလှုပ်ရှားကိုသူ့ကိစ္စနဲ့သူတယောက်ချင်းတယောက်ချင်းမှာသူ့အလုပ်နဲ့သူပဲလောက်ကြတာအဲ့တော့ရုပ်တရားနံတရားမှာလည်းဒီအတိုင်းပဲတဲ့သူတို့ကိစ္စတခုလုပ်ဖို့ပေါ်ပြီဆိုရင်သူကိစ္စနဲ့သူဖတ်တာကလည်းဖတ်တာအလုပ်ကိုလုပ်ပေးလိုက်တယ်ဝေဒနာကဝေဒနာအလုပ်ကိုလုပ်ပေးလိုက်တယ်ရုပ်တရားကလည်းပထဝီဆိုပထဝီအလုပ်ကိုသူလုပ်တယ်အဲ့လိုလုံရင်လုံရင်ကလည်းရုပ်နဲ့နာနှစ်ခုပေါင်းပြီးတော့ခါကြတာလုံငန်းတစ်ခုပြီးသွားရောပြီးသွားတဲ့ခါကျတော့အဲ့ဒီလိုသူဆိုင်ရာကိစ္စတွေကိုစုပေါင်းပြီးတော့လုပ်တဲ့ခါမှာကိစ္စတခုပြီးသွားတယ်ပြီးသွားတဲ့ခါမှာအပြင်ဘက်ကကြီးတဲ့ခါကျတော့ထားပါတော့ ကြည့်တယ်ပဲဆိုပါတော့ကြည့်လိုက်တဲ့အခါမှာငါကကြည့်လိုက်တာလို့အပြင်ကပြင်းညက်လိုက်တာဆိုတော့ငါလည်းမပါဘူးစောစောကဖြစ်တဲ့ ingredient တွေထဲမှာကြည့်ပါငါမှမပါပဲတကယ်ပရမတ္တသားကြီးဖြစ်ပါတယ်ပရမတ္တသားတွေကိုလှုပ်တာအပြင်ဘက်ကကြည့်လိုက်တဲ့အခါကျတော့မြင်ချင်းကိစ္စပြီးပြီးပြီးတော့ဟောဒီမြင်တာကိုငါလှုပ်တယ်တဲ့ကဲမြင်ပြီးတော့သိတော့လဲငါသိတယ်တဲ့ဖြစ်သွားတာတကယ်အတွင်းထဲကိုဝင်ကြည့်တဲ့အခါကျတော့ငါဆိုတဲ့စကလုံးထိုးချစရာပါရဲ့လားမပါဘူးမပါဘူး အဲ့တော့အဲ့ဒီလုပ်ငန်းကိစ္စတွေကိုအကုန်လုံးစုပြုံပြီးတော့လုပ်လိုက်တဲ့ပြီးကကြမှာ तू ကငါတိငါမြင်ငါကြငါတော်ဆိုတာမနေ့ကဟိုတနေ့ပြီးခဲ့တဲ့ဘက်ကဆိုတာလေနော်ငါကြငါမြင်ငါတိငါသွားဆိုတာငါစမ်းငါထဆိုရတယ်အဲ့လိုဖြစ်သွားတာဒါကြောင့်မလို့အဲ့လိုကိစ္စတွေစုပေါင်းပြီးလှုပ်တာကိုကြတော့ကိစ္စကဏ္ဍလို့ခေါ်တယ်နောက်တစ်ခုက အာရမဏကရဆိုတာလေးဖတ်ကြည့်အောင်နန်ကလတ်တစ်ခု ဒါကအမ်အာယုံယူတဲ့အခါမှာပြောတာဘုရားတို့ မျက်လုံးကနေအဆင့်ကိုကြည့်တဲ့ခါကျလို့ရှင်မျက်လုံးဒီအဆင့်ရူပါယုံကိုမယူဘူးလားယူတယ်အဲ့တော့မျက်စိကကြည်ရင်းကပဲအခုဆိုရင်ဒါတယောက်နဲ့တယောက်ဦးစင်းပြောတော့ကြားမနေရဘူးလားကြားတာကိုမျက်လုံးကကြားလို့ရလားမရဘူးဘသူကကြားနားကြားတယ်သူကနေသူဆံရကိုယူသွားကြတာအဲ့ဒါမျိုးအာယုံနဲ့အဲ့တော့အဲ့ဒါလိုအာယုံတွေကိုသူရုပ်ကလည်းရုပ်အာယုံနာမ်ကလည်းနာမ်အာယုံယူတဲ့အခါမှာအဲ့ဒီဟာကတစ်ခုတည်းတစ်ခါတည်းတစ်ချိန်တည်းမှာ ဒီစင်စာတွေအကုန်ဖွင့်ထားတာကိုမျက်လုံးကလည်းမြင်တယ်နားကလည်းကြားတယ်အနံ့ကလည်းနံစရာရှိနံလိုက်သေးတယ်ဟုတ်တော့မလားရှားကလည်းအရသာဆိုရင်တည်သေးတယ်ခန္ဓာကိုယ်ကလည်းတောင်းတာတင်းတာမာတာပူတာခဲကြိုက်တာခဲတာအကုန်တည်နေတယ်စိတ်ကလည်းတွေးရပဲဆိုတော့ဒါကြီးကတပြိုင်တည်းဖြစ်နေသလိုဖြစ်နေတာအခုနကပြောသလိုမြတ်စွာဘုရားတကူရေစုံမိစုံပြလို့မကွဲတော့သလိုပေါ့ဖြစ်တဲ့ခါကျတော့နော်အာယုံတစ်ခုကိုယူတဲ့ခါကျလို့ချင်းအဲ့ဒီအာယုံတွေထဲမှာအကုန်လုံးတွဲပါသွားတယ်လို့ထင်တာ အဲ့ဒါကိုအာရမဏခဏလို့ခေါ်တယ်နော်အဲအမ်နောက်တစ်ခုကြမှာမာစီဆရာတို့ကြမှာနော်အကျယ်ပါပါတယ်ဒါတော့ကောင်းပြီอืมနောက်မှာနောက်တစ်မျက်နှာမှာပါပါတယ်ခဏပြိုမအနတ္တမြင်ပြီဆိုတဲ့အဲအဲ့ဒါလေးကိုဆောင်ဖို့မင်းကွန်းဆရာတို့ကြီးရဲ့ဆောင်ဖို့ကိုဆိုကြည်စမ်းမှာအဲ့ဒါလေးကိုငရုတ်စေ၌စိတ် die တခါတလေတော့ဝိဇ္ဇနုစာပေမှာရှိတဲ့ဥပမာယမိတေကိစေအဋ္ဌံဇာနန္တိပန္တိတာဆိုတာပညာရှိတဲ့ပုဂ္ဂိုလ်တွေကနားထောင်တဲ့ပုဂ္ဂိုလ်တွေနားလဲအောင်လို့ဥပမာလေးတွေနဲ့ပြောတယ်နော်ဒါပညာရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲနားလဲအဲနားထောင်တဲ့ပုဂ္ဂိုလ်ကလည်းပညာရှိတဲ့ပုဂ္ဂိုလ်တွေကလည်းအဲဒီဥပမာလေးနဲ့ပြောလဲချက်ချင်းသဘောပေါက်သွားတယ်တဲ့နားလဲလို့နားထောင်လိုက်တာနဲ့ဥပမာလေးပါရင်ပိုလွယ်တယ်ပေါ့ဒါပေမဲ့တခါတလေကြာရင်ဥပမာထက်လိုက်ကမှလွယ်အောင်ဥပမာထက်ကကြာမှပို့ပြီးတော့မှနားမလဲတာလည်းရှိသေးတယ် အဲ့ဒါဒီဥပမာအခုပြောတဲ့ဥပမာထပ်ဖတ်ပြမယ်ငရုတ်စစ်၌စိတ်တွေ့တတ်တတ်အဆက်ကိုတိရှုမျောကြည့်သို့တတ္တိကိုမျှရှုကြည့်ရပရမတ္ထပါပရမတ္ထမှာပါတယ်လေအဲအဲစတဲ့သဘောလေးကိုဒါတော့ဒီနေရာမှာခွဲရမှာကငရုတ်စစ်နဲ့အဆက်ကိုခွဲခိုင်းတာစက်တာကငရုတ်သီးမှာငရုတ်စီကစက်တာမဟုတ်လား ကောင်းပြီဒါတော့မသိတဲ့လူကအဲ့ဒီငရုတ်စီလေးကိုစားရင်အဆက်ကဘယ်ဟာလဲလို့ဆိုရင်လင်ညွတ်ပဲထုံးမလဲငရုတ်သီးထဲမှာငရုတ်စီကဆက်တာအခွန်ကမဆက်ဘူးအခွန်ကခါတာဟုတ်တော့မလားလို့ဒါတော့လင်ညွတ်ထိုးတဲ့လူကထိုးရင်ဟောဒီမှာဟေးဆက်တာဟောဒီမှာလို့ပြောလိမ့်မယ်ငရုတ်စီကိုပြောမှာဒါတော့ကောင်းပြီငရုတ်စီဟာအဆက်လားအဲ့ဒါကိုပြောတာငရုတ်စီ၌စိတ်တွေ့တတ်တတ် စိတ်နဲ့ကြည့်ပါလို့ပြောတာမျိုးလုံးနဲ့ကြည့်ခိုင်းတာလားအေးစိတ်ကခံစားကြည့်ဒါကိုပြောတာနော်ငရုတ်စိတ်၌စိတ်တွေ့တတ်တတ်ရှာတွေ့မဟုတ်ဘူးစိတ်တွေ့လားရဝေရှာတွေ့ဟုတ်ရဲ့လားရှာကတော့စက်တာတည်တယ်အဲ့ဒီစက်တာကိုရှာနဲ့အခွဲမခိုင်းဘူးဘာနဲ့ခွဲခိုင်းတာလဲစိတ်နဲ့စဉ်းစားကြည့်လို့ပြောတာစိတ်တွေ့တတ်တတ်အဆက်ကိုတိရှုမြော်ကြည့်တော့မျက်လုံးနဲ့ရှာနဲ့ကြည့်ရင်မကွဲဘူးငရုတ်စီကအဆက်အဆက်တည်ငရုတ်စီပဲပြောမှာဆိုလိုတာငရုတ်စီနဲ့အဆက်ကွဲတွဲနေပြီ ပြဿနာကတွဲနေတယ်ဒါတော့အဲ့ဒါကိုတွဲတာကိုကွဲအောင်ဘယ်လိုလုပ်မလဲဆိုရင်ငရုတ်စစ်မှာအဆက်ဓာတ်တဘာဝတီးတယ်တီးတဲ့အခါကျတော့ဟောဒီငရုတ်စစ်ဟာအဆက်လားလို့မေးလို့ရှိရင်မဟုတ်ဘူးဒါတော့ငရုတ်စစ်မရှိရင်ကိုအဆက်ရှိမလားဆိုတော့မတီးနိုင်ဘူးဆိုတော့အဆက်ကိုတီးလို့ရအောင်သူအဆက်ကလေးဘယ်မှာထားမလဲထားเสียနေเสีย base ကလေးတစ်ခုရှိအောင်လို့ငရုတ်စီပါလာတာ ဒါတော့အဆက်နဲ့ငရုတ်စီဟုတ်တယ်မဟုတ်တယ်သိချင်ရင်ငရုတ်စီတွေကိုအိုးတဲ့ထက်ဟင်းချစ်လိုက်ပြီးလို့ရှိရင်အထုပ်ကလေးထုတ်ထားပေါ့ဗျာပြီးလို့ရှိရင်အဲ့ဒီအဆက်ကိုပြန်ထုတ်လိုက်ဒါဆိုအဆက်တွေပါသွားရောလားဘယ်ကြံနေခဲ့အရေးတဲ့ကြံနေတွေ့လားအဲ့ဒါကိုပြောတာဒါတော့တကယ်လို့သာလျင်ငရုတ်စီကအဆက်ဆိုခဲ့လို့ရှိရင်ငရုတ်စီကိုဟင်းထဲကနေပြီးတော့ပြန်ထုတ်လိုက်ပါဟင်းထဲမှာအဆက်တက်ကပါသွားမှာပေါ့မပါပဲကြံနေဆိုရင်ငရုတ်စီကအဆက်ဟုတ်သလားဆိုတော့ မဟုတ်ဘူးအဆက်ကတတ္တိကတသက်ငရုတ်စီကတသက်ဒါတော့အဲ့ဒီအဆက်ဒီငရုတ်စီထဲမှာပေါင်းနေတယ်ပါနေတယ်လို့ပြောတာဒါပေမဲ့ငရုတ်စီဒီအဆက်မဟုတ်ငရုတ်စီမရှိရင်လည်းအဆက်ဒီမတည်နိုင်အဲ့ဒီနှစ်ခုအနေနဲ့တွဲထားတာအဲ့ဒီလိုပဲတဲ့အဲ့ဒီလိုပဲဒါတော့ပရမတ္ထကိုကြည့်တော့မယ်ဆိုရင်ဟောဒီပရမတ္ထသားတွေတည်တယ်ဟောဒီဒီရုပ်တဏ္ဍာန်တွေကိုကြည့်တဲ့အခါမှာပရမတ်ဓာတ်သဘာဝတတ္တိလေးတက်တဲ့ရုပ်တဏ္ဍာန်တွေအလုံးလုံးတဲ့သူတို့ဘာတွေလုံးတယ်လဲ သူတို့ function တွေကဘာတွေလောက်ကြတာလဲဆိုတာကိုသိအောင်ကြည့်ပါအဲ့ဒီလိုမသိခဲ့ရင်ပညာကြီးတွေဖုံးသွားတော့မယ်ခဏတွေဖုံးတော့မယ်လို့ပြောတာဒါကြောင့်စိတ်တွေတတ်တတ်အဆက်ကိုတိရှုမြော်ကြည့်သို့အေးအဆက်နဲ့ငရုတ်စီကိုကွဲအောင်ညံနေရှိသလိုတတ္တိကိုမြဆိုတော့ကဖတ်တာကဖတ်တာရဲ့လုံနိုင်စွမ်းเนาะမျက်လုံးပြောကြပါစို့ဗျာမျက်လုံးကကြည့်တတ်တယ်သိရလားမသိဘူးကြည့်တယ်ဆိုတော့မြင်မဲ့လေ သူ့ရဲ့လုပ်ငန်းသည်မြေလုပ်သည့်ဒါသနာကိစ္စမြင်ချင်းကိစ္စကိုပဲလုပ်တယ်မြင်ပြီးတဲ့အခါမှာအဲ့ဒီမြင်တာဒီအထီးလားအမလားမိတ်ဆွေလားရန်သူလားကြီးသလားသေးသလားဖြူသလားမဲသလား तू မသိဘူး तू ကမြင်တာပဲသိတယ် तू ဒီဘာနဲ့တူတယ်လဲဆိုတော့မှန်ဘလူးနဲ့တူတယ်နော်မှန်ဘလူးနဲ့တူတယ်ဆိုတော့မှန်ဘလူးကဟိုဘက်ကကိုကြီးအောင်ချဲ့ပြလို့ရတယ်ဒါပေမဲ့အဲ့ဒါဘသူလို့ तू ပြောတာရလားမပြောမသိဘူး तू ကအယုတ်တဲထင်တာထင်တာပဲဆိုတော့ဦးဇင်းတို့ဟောဒီမျိုးလုံးနဲ့မှာဘာသာရရှိတယ် ဟောဒီပဒါရသည် तू ကဒါမှန်ဘလူလို့ပဲဆိုတော့ဦးဇင်းတို့ရှေ့မှာလာတဲ့အယုတ်ကိုဟောဒီလိုဖြတ်သွားပြီဆိုလို့ရှင်အယိတ်ကဒီထဲမှာလာထင်းတယ်ထင်တာကိုသိတာကစိတ်အဲ့ဒီစိတ်ကိုစိတ်ကိုဝิญဉ်စိတ်လို့ခေါ်အဲ့ကြမှာသိတာဆိုတော့တခုတော့ရှိတယ်မှန်ဘလူသည်မွဲမွဲတေတေဖြစ်နေလို့ရှိရင်နော်ဟာကြီးတွေမတုပ်ဘူးမွဲ၆၆ဆိုလို့ရှိရင်ဟိုဘက်ကမြင်ရတဲ့အယုတ်ကယူပေါင်းကကောင်းကောင်းထင်မှမလားမထင်ပါဘာမေးမေးပေါင်းနေတဲ့ခါတော့အကုန်မွဲကြည့်နေရတာဟုတ်တယ်မဟုတ်လားဒါမြင်မှဆိုရင်လည်းတခါတည်းမှုံနေရင်ဘာလို့ရလဲတုပ်ပလဲရတယ်ဒီတိုင်းမဲ့ ယူပါယုံဘလောက်ထင်တယ်လဲဖတ်တာဘလောက်အားကောင်းတယ်လဲသူတို့ရဲ့ contact ဘလောက်ရှိတယ်လဲဆိုတာကပြောမှဆိုတော့တယ်လီဖုန်းမှာ signal လာသလို signal ဘလောက်ကောင်းတယ်လဲဆိုတာကနော်ဒီမှန်ဘလူးနဲ့ဆိုင်တယ်ဒါကြောင့်ဦးဇင်းတို့အခုမျက်လုံးမှုန်တဲ့သူတွေကဗာတက်ရလဲအေးတွေ့တယ်မဟုတ်လားပသာရဘာဖြစ်သွားလို့လဲကြလာပြီကြတော့ဒီကဒီကအတွင်းကကြလေဒီကဘာဖြစ်လေလဲထူးလေသဘောပေါက်တယ်မဟုတ်လားလို့ခမရတို့ပလင်းဖယ်အဲ့ဒါကြောင့်ဖြစ်တာ အေးဒါတော့အတွင်းကြတော့အပြင်ထူတယ်ထူမှာပေါ့ဒါကမမြင်မမြင်တော့အဲ့ဒါကြီးထူလာတာဒါတော့အဲ့ဒီလိုထူမှာလဲရှေ့ကရှင်းမယ်သို့မဟုတ်ဆိုရင်ဒါလည်းမြင်အာတခါတည်းတော့လို့ဖြစ်နေမှာမမြင်တော့ဒါတော့ contact ကမမိတော့စက္ကနဲ့မမိတော့ရှေ့ကမြင်တာဘာလဲစလုံးလားနော်ပစောက်လားဂငယ်လားဝါလုံးလားမကွဲတော့ဘူးဘာဖြစ်လဲလဲဆိုဟောဒီပသာရကြတော့လို့အေးပသာရကြတဲ့အတွက်ဟိုဘက်ကရှေ့ကယူပါယုံနဲ့ဒီမျက်စိကနော် ဒီတွေ့ထိတဲ့အခါမှာ contact ကဘာဖြစ်လဲဖတ်တာကအားပြော့သွားပြီဖတ်တာကောင်းမကောင်းကပသာရဘလောက်ကြီးတယ်လဲမှမူတည်တာနော်ဒါကြောင့်မျက်လုံးကအလွယ်ဆုံးမလို့နော်ဦးဇင်းတို့ကဟောမျက်လုံးပသာရစကုပသာရကြပြီကြတဲ့အခါကျတော့မျက်မှန်တက်ရတယ်စကုပသာရကကြလေးလေးပလင်းဖင်ထူးလေးလေးပဲဘာဖြစ်လို့လဲဒီဟာမြင်ချင်တာကိုတည်တည်ချာချာဆိုတော့သူအတိုင်းဆိုလို့ရှိရင်ကံမျိုးလုံးကကောင်းကောင်းမမြင်ဘူးဥစဉ်ဆိုကူကဝါဝါပါပါဆောင်ပြီဆိုလို့ရှိရင်ဝီလာပီလာမကွယ်ဘူး အဲ့တော့မကွဲတဲ့ခါကျတော့ဘာဖြစ်မျက်လုံးလေးနဲ့တို့လို့ကြည့်လိုက်မှအော်ဝီခဲအော်ပြီခဲဆိုပြီးတော့သိတာသိတဲ့ခါကျတော့အဲ့ဒါလို့မသိတဲ့ခါစောစောတုန်းကမသိတာကမျက်လုံးနဲ့ဟောဒီစာနဲ့ဒီလိုတွေးပါလေရဲ့နဲ့တွေးပေးတဲ့ဖတ်တာကအာမကောင်းဘူးဝဲတဲတဲဖြစ်နေတယ်ဝဲမှာပေါ့ဘာအာညံ့လားပတာရပတာရအာညံ့လားအဲ့ဒီပတာရအာညံ့နဲ့ကြလာတာဖြစ်တဲ့အတွက်မြင့်မှန်တက်ဟောအခုမြင်ပြီဝိဟောအဲ့လိုဖြစ်သွားတယ်ဒါကကြမှာဖတ်တာအာကောင်းသွားတာ ဆက်သွယ်ရေးကကောင်းသွားတယ် second ကကောင်းလာတာခင်ဗျားတို့ဒါနယ်တွေတွေဖြန့်တယ်လီဖုန်း second ပျောက်တော့ပဲနော်အဲအခုကျမှမှပြန်ပေါ်လာတာအဲ့တော့ကောင်းပြီဒါတော့အဲ့ဒီမှာတို့ရဲ့လုတ်တဲ့လုပ်ငန်းတွေကတစ်ခုချင်းတစ်ခုချင်းတစ်ခုချင်းမှာသူ့အလုပ်သူရှိပါတယ်တဲ့လုတ်တဲ့ခါတွေမှာအဲ့ဒီလိုမျိုးအဲ့ဒီတို့ပရမတ္ထသဘောတွေရဲ့လုတ်တာကိုမမြင်ဘူးဆိုရင်ကြည်တာလဲငါမြင်တာလဲငါကြားတာလဲငါဆိုတာဖြစ်သွားမယ်အဲ့ဒီလိုဖြစ်ရင်ဒါကဏဖုံးတယ်ခေါ်တယ် အဲ့ဒါတော့ကဏဖုံးရင်အနတ္တပြောင်းရောအဲ့ဒါကြောင့်အနတ္တလက္ခဏာကိုဘာကဖုံးကဏကဖုံးတယ်တဲ့ဒါကတော့ဆရာတော်ကြီးက तू ကစာဆန်ဆန်ရှင်းထားတာเนาะ तू ကစာအများကြီးဆန်တယ်ကဲကောင်းပြီဒီအနတ္တကကျုပ်တို့စာသင်္ကန်းထဲမှာဖြုတ်လို့မရဘူးเนาะစာသင်္ကန်းထဲမှာဖြုတ်လို့မရဘူးဒါအနတ္တဦးဇင်းတို့ကဒါလစ်လာတဲ့အဆင့်ပဲရှိတယ်เนาะ အဲ့တော့လေ့လာတဲ့အစဉ်ပဲရှိတဲ့ခါကျတော့သုတမယဉာဏ်မလုံလောက်ပါဘူးနော်ညာတပရိညာမလုံလောက်ပါဘူးသွားမှာကအနတ္တကိုဘာဟာနပရိညာထင်စင့်တီသွားမှာဟုတ်တော့မလားအဲအဲ့တော့ဘာဝနာမယဉာဏ်ရောက်အောင်ဘာဟာနပရိညာရောက်အောင်သွားမှာဖြစ်တဲ့အတွက်ကြောင့်ကျင့်စဉ်နဲ့တွဲကြည့်မှနည်းနည်းလေးသိနိုင်တယ်ဒါကြောင့်မလို့အဲမာစီဆရာတော်ဘုရားကြီးရှင်းတာကတော့ဦးဇင်းကနည်းနည်းစောစောရှင်းပါစို့လို့မထည့်ခဲ့ဘူးနောက်စဉ်းစားကြည့်တယ် စာတိုင်းဖတ်တော့စာနားလေရင်တော့သူတို့နားလေလိမ့်မယ်တဘာဝကမှကဏကိုနားလဲဖို့ကခက်ပါတယ်ဆိုကမှနော်စာဆန်နေတော့စာခံတယ်ဒါကြောင့်မလို့ဒီစာဆိုတဲ့ barricade ကိုနည်းနည်းလေးအတုံးအခဲတွေကိုဖြိုခွဲဖို့အတွက်ဆရာတော်ကြီးကရိုးရိုးကလေးပြောထားတာရှိတယ်လုပ်ငန်းစဉ်တိုင်းအဲဒါကြောင့်မလို့နောက် additional pages မှာပါတယ်အဲ့တော့တန်တတိကနာကိုဆက်ပြီးတော့ဦးဇင်းတို့လေ့လာကြည့်အောင်ဆို second round အနေနဲ့နော်အဲဒီမှာစီဆရာတော်ဘုရားကြီးတိလဝန္တ သုတ်ဆိုတာမှာရှိတဲ့စာမျက်နှာ49 48မှာသူဟောတာသိကောင်းတာပဲနော်ကံကောင်းပြီတန်တတိကဏဆိုတာကိုအရင်ဖတ်ကြည့်ရအောင် ကြည့်ပါဦးရှေ့နောက်တရားခဏအေးဟုတ်ပြီကောင်းပြီအဲဒီဆောင်ဘုတ်ကပြောချင်တာရှေ့နဲ့နောက်တရားခဏပြားတယ်ဆိုတာကအတုတ်ကွဲတယ်လို့ပြောကြပါစို့ဗျာနော်လွယ်လွယ်လေးအဘိဓမ္မာတက်ဖူးသူရောမတက်ဖူးသူရောသိအောင်မြင်ပြီးတော့စဉ်းစားတယ်စဉ်းစားတာတဲ့မြင်ပြီးတော့ကြားတာ ရှေးရှေးမြင်တာနဲ့နောက်နောက်မြင်တာစသည်တွေဟာဖြစ်ခိုက်ခဏအားဖြင့်တခြားစီ ကွဲပြားနေတယ်အတိတ်ဘက်ကဗာပြောချင်တာလဲဆိုရင်ဦးဇင်းတို့အခုပြောတယ်ခုပြိဿကဦးဇင်းကိုကြည့်တယ်မြင်လဲမြင်တယ်ကြားလဲကြားတယ်ကြားတာနဲ့မြင်တာကိုကိုယ်စိတ်ထဲမှာဘယ်လိုထင်တထက်ထဲလို့ထင်သွားတာအဲ့ဒါပြောတာအမှန်မဟုတ်ဘူးတဲ့အဘိဓမ္မာအရာသွားမယ်ဆိုလို့ရှိရင်မြင်တယ်ဆိုကြပါစို့မြင်တဲ့အချိန်ကမှအဲ့ဒီစိတ်ကဝိညာဉ်စိတ်ကလေးဖြစ်ဖြစ်ပြီးရင်သောတာဝိညာဉ်စိတ်ကြားစိတ်ကဖြစ်တာ ဒါတော့မြင်စိတ်ကတသက်မြင်တဲ့ thought process ကတသက်ကြားတဲ့ဒီ hearing process ကတသက်အဲ့ဒါကိုပြောတာနော်ဒါတော့ process နှစ်ခုမတူပါဘူးတဲ့ဒါတော့ဝီထိမှာအပြီးဒီမှာမှာတော့ golden လို့သုံးတယ်ဒီဝီထိလို့သုံးတယ်အစင်တန်းအဲ့ဒီအစင်တန်းမှာကိုပဲထားပါစိတ်ဆက်ချောင်းလုံးပါမယ်ဆိုကြပါစို့ဒီအုပ်စုတစ်ခုမှာစိတ်ဆက်ချောင်းလုံးပါရင်တလုံးမှာသူ့ရဲ့တက်တန်းနဲ့သူ तू ကခဏ moment လေးတွေရှိတယ် ဥပတိပင်ဒါသူတို့ရဲ့ individual သက်တမ်းနော်နောက်တစ်လုံးကလည်းဥပတိပင်နောက်တစ်လုံးကဥပတိပင်ဒါတော့ thought process ကြီးတစ်ခုလုံးဆုံးသွားရင်ဒါတစ်ခုအဆုံးဒါတော့သူတို့ထဲမှာလည်းပဲတစ်လုံးစီတစ်လုံးမှာလည်းသူ့အဆုံးလေးနဲ့သူနေတာပဲဖြစ်တီးပြစ်ဖြစ်တီးပြစ်ဖြစ်တီးပြစ်ဒီလိုသွားတာနော်အဲ့ဒါတော့အဲ့ဒီစိတ်ဆက်ချောင်းလုံးလုံးဆုံးသွားရင်ဒါတစ်ခုလုံးရဲ့အဆုံးပြီးတော့မှတစ်ခါနောက်ကြားတာရဲ့ process တစ်ခုလားနော်အဲ့လို process တစ်ခုတစ်ခုနဲ့သွားသူ့အပိုင်းနဲ့သူသွားတာအဲ့တော့ရှေ့ပိုင်းနဲ့နောက်ပိုင်းကို သူ့ရဲ့သွားနေတဲ့ခဏဆိုတာကာလကိုပြောတာတနည်း very short moment လေးတွေပြောတာသူသွားနေတဲ့ short moment လေးတွေကတစ်ခုနဲ့တစ်ခုကအရန်တိုအရန်တိုတာမဟုတ်မြန်တာမြန်တယ်လို့ခေါ်တယ်အရန်မြန်တာမြန်တာကိုဦးဇင်းတို့ကပြုတ်နေဆိုလေဒူလို့လေးပြေးသွားတယ်ကိုရှိရပြေးသွားတယ်ဆိုလို့ရှိရင်အဲ့ဒါကိုမြန်လွန်းအားကြီးတော့ကိုကအကောင်မကွဲဘူးဆိုတော့ဘာဖြစ်သွားလဲဆိုတော့ဟာခဏလေးပဲလို့မပြောဘူးလားအေးအဲ့ဒါကိုပြောတာခဏဆိုအဲ့ဒါပြောတာလူစိတ်ထဲမှာ တည်တည်ချာချာဘာမှန်းကိုမသိလောက်အောင်ပြုတ်ကနဲ့ဆိုမြန်တာမျိုးပြေးသွားတာပြုတ်ကနဲ့ဆိုပြေးသွားတာခွေးလေးလားကြောင်လေးလားကြက်ကလေးပြေးသွားတာလားလို့ကိုရှိတယ်မကွဲလိုက်ဘူးဘာဖြစ်လဲမြန်တော့မြန်တော့ပြေးတဲ့ခဏလဲရှုကနဲ့ဆိုဘာမှမသိဘူးအဲ့ဒါစိတ်တွေဖြစ်တာကအယမ်းမြန်တယ်အယမ်းမြန်တဲ့အခါကျတော့သူတို့ကဒီဒီဒစကန်အတွင်းမှာပဲဂရေချီဖြစ်နေတဲ့အခါကျတော့ခါတော့ဘီလီယံချီဖြစ်နေတော့ဒီမုံမှန်လေးတွေတခုဘယ်လိုလုပ်ပြီးတော့မှအဦးဇင်းတို့တည်နိုင်တော့မလဲ မသိနိုင်တဲ့ခါကျတော့တခါတည်းတခုတည်းလို့တွဲပြီးတော့ခဲရှာသွားတာအဲ့ဒါကိုမြင်တာနဲ့ကြားတာကြားသူ့ရဲ့သဘောကတော့မြင်ပြီးမှကြားမယ်ကြားပြီးမှစသည် तू ဒီလိုတခုချင်းသွားတယ်ဒါတော့နားထောင်သူဟောဒီကိုခန္ဓာကိုရှိနေတဲ့ပုံကောအမှန်ကတော့နားကြီးကိုအပြင်ထုတ်မျက်လုံးကြီးကိုအပြင်ထုတ်လိုက်မှဆိုရင်စင်စာတစ်ခုအပြင်ရောက်သွားတာပဲအဲ့ဒါတော့ဦးဇင်းတို့ကဟောဒီဟာတွေကိုစိတ်ယုတ်ကြီးလို့ရောဘတ်ယုတ်ကြီးလို့အလုပ်လုပ်ရအောင်သူ့ဆံရတွေဒီမှာတက်ပြီး ကြည့်စရာကိုဒါနဲ့ကြည့်နော်အတန်လိုက်ဒါနဲ့နားထောင်လို့သူစင်စာကိုတစ်ခုစီခွဲထားတာဒါတော့အဲ့ဒါကြီးကိုတော့ထုတ်လိုက်မယ်ဆိုလို့ရှိရင်ဦးဇင်းတို့ဘာလုပ်လို့ရဘာမှမရဘူးအယုတ်ပဲဒါတော့မြင်သမျှကိစ္စမျက်လုံးကလုံထားတာဒါတော့မြင်ပြီးရင်မြင်ချင်းကိစ္စတစ်ခုပဲ तू က soul agent နော်ငါ့ကိုဒီပြင်လာမခိုင်းနေလို့ပြောထားတာမြင်တဲ့ကိစ္စပဲငါလုပ်မယ်ဒါသနာကိစ္စတောင်းနာကိစ္စကြားတာငါနဲ့မဆိုင်ဘူးဆိုကြားတာလို့လာပြီးတော့မှားရောက်ရင်ဟို transfer လုပ်လိုက်မှာသွားဟိုဌာနဘယ်ဌာနလဲ နာဌာနကိုရောက်သွားပြီဟုတ်တော့မလားနာဌာနပို့လိုက်မှာပဲငါနဲ့မဆိုင်ဘူးလို့ပြောမှာဆိုတော့ကောင်းပြီတကယ်လို့မြင်တယ်ဆိုလို့ရှိရင်မြင်တာဟာတတ်တတ်ဖြစ်မသွားဘူးလားဘာဖြစ်လို့လဲကြားတာကို तू မလောက်တတ်ဘူးမလောက်တတ်ရင်ဟိုပို့ရမယ်ဆိုတော့ဟိုကလောက်ရမယ်ဆိုတော့သူတို့နှစ်ခုလောက်တာတူပါမလားမတူဘူးဌာနမတူဘူးဌာနစိတ်ကိုယ်ရနေတယ်မိန်းဌာနကြီးတော့ခန္ဓာကိုယ်ထဲမှာပဲဒါပေမဲ့ဌာနစိတ်တဲ့ကိုယ်ရနေတယ်ဟုတ်တယ်မလားဒီမှာတွေ့လားအဲ့တော့ဌာနစိတ်ကွဲပြီဆိုကြတဲ့ဒီလိုစဉ်းစားကြည့်တော့သူ့ဌာနဟာကိုငါမလုပ်ဘူးငါဌာနဟာကို ။ तू မလုပ်ဘူးဒါဆိုတခုစီအလုံးမဖြစ်သွားဘူးလားအေး तू ပြီးမှ तू तू ပြီးမှ तू အဲ့လိုသွားတာအဲ့တော့သွားတဲ့အခါမှာနော်ရှေ့ရှေ့မြင်တာနဲ့နောက်နောက်မြင်တာစသည်ဆိုလိုတာကတော့အတန်းလိုက်သွားမယ်အဲ့ဒါလိုအတွင်းထဲမှာတော့အဲ့ဒါလိုတွေရှိပါတယ်တဲ့ဖြစ်ခိုက်ခဏအားဖြင့်ဆိုတာကာလအားဖြင့်ပြောတာရှင်းနေနောက်ဒီလိုတခြားစီကွဲနေတာပဲဒါပေမဲ့ဖြစ်ခိုက်မှာမရှု နိုင်တဲ့သူတွေကတော့မြင်တာလဲငါပဲစတာလဲငါပဲကြားတာလဲငါပဲငါကပင်အကြာကြီးမြင်နေတဲ့စသဖြင့်ထင်မှတ်ဆွဲလန့်နေကြတယ်ဟောအဲ့ဒါကြတော့ဘာလဲဆိုရင်ဒီမျက်စိနာနာလျာကိုစိတ်ဆိုတဲ့စင်စာတွေတက်ပေးထားတဲ့အခါကျတော့ဆံရဆံရတွေကအကုန်လုံးကိုသိစရာတွေကို तू ကသိသွားတယ်နော်စကုဝိညာဉ်နဲ့မြင်တာကိုသိမယ်သောတာဝိညာဉ်နဲ့ကြားတာသိမယ်ခန္ဓာဝိညာဉ်နဲ့နာနာသိမယ်ဇေဝဝိညာဉ်နဲ့အရသာတွေသိမယ်ကာယဝိညာဉ်နဲ့ထိထိတာတွေအကုန်သိမယ်နော်မနောဝိညာဉ်ဆိုတာတော့ကြံနာတွေအကုန်သိမယ် အဲ့လိုသိနေတဲ့အခါကျတော့အဲ့ဒီလိုကြီးဖြစ်တဲ့အခါကျတော့တခါတည်းတလုံးတည်းတခဲတည်းနေအကုန်လုံးသိနေတဲ့အခါမှာသိဆိုရင်လဲသိသူဟာဒီလောက်ကြီးမြန်မြန်သိမှတော့သိသူဟာအမတန်ထူးခြားတဲ့စွမ်းရည်ရှိရမယ်အမတန်ထူးခြားတဲ့စွမ်းရည်ကိုဘယ်သူရနိုင်မလဲဆိုတော့ဘယ်သူမှမရနိုင်ဘူးသာဝရကောင်းငင်ကြီးကဗျမာကြီးတို့လည်းကောင်းသာဝရတို့လည်းကောင်းတခုခုကနေစွန့်ရင်ထပ်ပြလိုက်တယ်ဒီထက်မှာစိုးလို့ဆိုတဲ့အတ္တကလေးပါလို့ငါတို့သိတာဒါရမပိုင်ငါတို့ဘာမှမသိတော့ဘူးဆိုပြီးတော့ ဟောအဲ့ဒါငါဖြစ်သွားရောငါသိဖြစ်သွားတာငါသိဆိုတာကစောစောဒီလက်ညှိုးထိုးပေးမယ်အဲ့ဒီလက်ညှိုးကတကယ်တမ်းပြောမယ်ဆိုရင်အတ္တလေးမိခိုးတဲ့နေရာလေးဟရရထိုးခြင်းထိုးခေါင်းထိုးခြင်းထိုးကြိုက်တာထိုးသူဒီထဲမှာရှိတယ်လို့ပြောတာ ਨੇ အတူတူပဲငါဆိုတာကတခြားမဟုတ်ဘူး तू က representative အနေနဲ့ပြောတာငါဆိုတာ तू အတွင်းထဲကငါဟာဘာလို့လဲဟဲ့ဆိုရင်အတ္တကိုပြောတာအတ္တကို तू ကကြံခဲ့ပြီးပြီကြံခဲ့ပြီးမှဒီအတ္တသည်ခန္ဓာကိုယ်တဏှာဘ ਹੁ ယုံချုပ်ကထိုင်ပြီးတော့ကြံတဲ့တိ 6ချက်ကို तू လှုပ်ပေးလိုက်တာပဲမျက်စိကဆိုရင်လည်းသူ့ရှိကို report မလုပ်အောင်လားလုပ်ရတယ်လေမြင်ပြီးမျက်လုံးကမြင်တာနဲ့ကိစ္စမပြီးဘူးဟရရရအောင်သွားစိတ်ကိုဝิญဉ်ကြမှာသိတာမဟုတ်လားဟုတ်တယ်စိတ်ကြမှာသိတာစိတ်ကိုဝิญဉ်စိတ်အဲ့ဒီကြမှာမြင်ပြီးသိသွားတာစောစောမြင်ရုံပဲမြင်သေးတယ်မသိဘူးဒါကြောင့်မြင်တာနဲ့သိတာတခြားစီမြင်တာမျက်လုံးသိတာစိတ်ကွဲပြီနော်အေးကွဲတာဒီထက်မှ तू ရှိတယ်တဲ့အဲ့ဒါတော့သိသွားတာ तू သိတာငါသိတာအတ္တသိတာပြောတာ ဒါတော့စားတာတွေသွားတာတွေလာတာတွေကြံတာတွေအကုန်လုံးကိုအဲ့တော့ငါကတိတယ်ငါကပဲထိုင်နေတယ်အဲ့တော့ငါကပဲအကြာကြီးမြင်နေတာလို့ဒီလိုစက္ခုဒီဝိထီတွေရတစ်ခုပြီးတစ်ခုစက်တက်စက်တက်စက်တက်ဖြစ်နေတာကိုတောက်လျှောက်ကြီးလို့ရေစည်းချောင်းကြီးလို့ဖြစ်သွားတော့ငါကတောက်လျှောက်ကြီးသူ့ကိုမြင်နေတာနော်ငါကတောက်လျှောက်ကိုသိနေတာမြင်နေတာလို့မပြောဘူးလားအေးအဲ့ဒီစောစောဝိထီတွေတပိုင်းတပိုင်းတပိုင်းတပိုင်းတပိုင်းနဲ့ ပြတ်သွားတော့မမြင်လို့ပြောတာတဲ့အဲ့ဒီတော့ဘာဖြစ်တယ်လဲဆိုတော့တခုဒီတကောင်ဒီအနေဖြင့်ထင်မှတ်ပြီးတော့တန်တတိကဏကဖုံးလွှမ်းသွားတယ်လို့ပြောတာထင်ပေါ်တယ်ဆိုတာဖုံးလွှမ်းနေပြီလို့ပြောတာ overwhelm ဖြစ်သွားပြီအဲ့ဒီလိုတန်တိတိကဏထင်ပေါ်ပြီဆိုရင်တော့တဲ့မမြဲဘူးဆိုလို့မမြဲဘူးလို့မသိတော့ဘူးတဲ့ဒါကြီးကတောက်လျှောက်ဖြစ်နေတယ်လို့ပဲထင်နေတော့တာမြင်တယ်တို့မြင်တယ်လို့သာအာထင်မှတ်ဆွဲလန်းနေတယ်အဲ့ဒီတော့ဒါတော့အဲမြဲတယ်တို့ဒါထင်မှတ်ဆွဲလန်းနေတယ်ဆိုတာမြဲတယ်ဆိုတာတခြားမဟုတ်ဘူး တိနေတဲ့အတိကြီးကတောက်လျှောက်ကြီးတိနေတယ်မြင်တာကြီးကတောက်လျှောက်ကြီးမြင်နေတယ်ဆိုပြီးတော့အဲ့ဒီလိုမျိုးအစွဲဖြစ်လာတယ်တဲ့အဲအနတ္တလို့လည်းမသိတော့ဘူးဆိုလိုတာကတောက်လျှောက်ကြီးတဒန်းနဲ့ဖြစ်ပြီဆိုတော့အပိုင်းအပိုင်းအပြက်အပြက်စိတ်တလုံးချင်းမှာဘင်ခဏကိုတော်လကောင်ဝီထိရဲ့အဆုံးကိုတော်လကောင်ဒါတွေကိုမသိတော့တဲ့အတွက်အဆုံးဘင်ခဏပျောက်ပြီးတော့အဲအတ္တဝင်တော့အနတ္တမမြင်တော့ဘူးတဲ့ငါတယောက်တည်းအမြဲတည်နေတယ်လို့သာ ထင်မှတ်ဆွဲလန်းနေတဲ့မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းကိုမပြတ်ရှုနေတဲ့ယောဂီမှာတော့ရှုသိရတဲ့ရူပါယုံရောသိရတဲ့စိတ်ရောချစ်ချင်းပင်ပြောက်ွယ်သွားတာကိုကိုယ်ပိုင်ဉာဏ်ဖြင့်တွေ့မြင်ရတဲ့အတွက်မြင်မှုကြားမှုသိမှုစသည်တွေကိုမြဲတည်နေတယ်မြဲနေတယ်တည်နေတယ်လို့မထင်ဘူးလို့ပြောတာတကိုယ်ဒီတယောက်တည်းအမြဲတည်နေတယ်လို့လည်းမထင်တော့ဘူးမမြဲတာကြီးပဲအတ္တကောင်ငါကောင်မဟုတ်တဲ့သဘောတရားကြီးပဲလို့အမှန်တိုင်းသိမြင်တယ်အဲ့ဒါဟာတန်တိတိကနာကိုပြက်အောင်ရှုနိုင်လို့ အနိစ္စဉာဏ်အနတ္တဉာဏ်အစစ်တွေဖြစ်တာပဲတဲ့ပြောကျင်တာကတခြားမဟုတ်ဘူးဝိပဿနာတရားထုတ်တယ်အထုတ်ကြတဲ့ယောဂီတွေမှာဘာဖြစ်လာသလဲဆိုတော့တထိုင်နဲ့တော့နော်တရက်နှစ်ရက်ကလေးဖင်လေးတစ်ပူလောက်ထိုင်လို့တော့ဒါမရဘူးနော်နော်အ ਨੇ ဆုံးဥရိယဘုရားညံကိုမရောက်ရင်ဒါမသိဘူးကောင်းတာကဘင်္ဂညံဥရိယရဲ့ဘုရားရဲ့နောက်မှာဘင်္ဂညံဆိုတာရှိတယ်နော်အထုတ်တဲ့ပုဂ္ဂိုလ်တွေမှာပရမဇုံတရားထုတ်တဲ့ပုဂ္ဂိုလ်တွေကအခုလိုစာသည့်အနေနဲ့ ညာတာပရိညာအနေနဲ့ဦးဇင်းတို့ကဒိဋ္ဌိဖြုတ်ထားရတယ်ယုံနဲ့နာမဲရှိတယ်အကြောင်းနဲ့ကျိုးပဲရှိတယ်အဲ့ဒါလို့သိပြီဆိုလို့ရှိရင်နော်ဒါဒီယုံနဲ့နာမဲရှိတယ်ဆိုတော့ယုံနာကိုစိတ်ကဇာတွေ့အနေနဲ့ကွဲမသွားဘူးလားဇာတွေ့အနေနဲ့ဦးဇင်းတို့ဒါဘုတ် knowledge အရာနော်ဒီမှာဦးဇင်းတို့ဒီမှာသင်တန်းယူထားတဲ့ knowledge အရာဩငါတို့မှာတကယ်ရှိတာကယုံနဲ့နာပဲရှိတယ်လို့ဝိပဿနာ lab ထဲမှာဝိပဿနာဉာဏ်ဘလူတက်ပြီးတော့မကြည့်တော့လည်းပဲစာသည့်အနေနဲ့တော့ကွဲသွားပြီနော်အကြောင်းအကျိုးပဲရှိတယ်နာနဲ့ရုပ်ပဲရှိတယ် ဒီနှစ်ခုလောက်သိလိုက်ပြီဆိုလို့ရှိရင်တဲ့ဒါအခြေခံဉာဏ်နဲ့ပြည့်စုံသွားတယ်အခြေခံဉာဏ်နဲ့ပြည့်စုံပြီးတော့အဲ့ဒါကိုအခြေခံဉာဏ်နဲ့ရက်လို့ကတော့စာတွေးပဲရှိသေးတယ်နော်ပြောလို့ဆိုလို့ရမယ်ဆွေးနွေးလို့ရမယ်ဟာဖော်ရာနေမှာလိုက်တဲ့ပြောလို့ရမယ်ဒါလောက်တော့ရတယ်ဒါပေမဲ့တကယ်ငါသိအနေနဲ့ပြောလို့မရဘူးမင်းကတော့တကယ်အထုတ်အထုတ်တဲ့အခါကျလို့ရှိရင်အဲ့ဒီခါကျမှ तू ကပြက်သွားတဲ့သဘောပျောက်သွားတဲ့သဘောပေါ်လာတဲ့သဘောတွေကိုမြင်မယ်ဟာပေါ်တော့သူ့သဘာဝသဘာဝဆိုတာကမိကိုကံမိပြီဟဲ့ဆိုလို့ရှိရင်ဘာတွေ့မလဲအေးအဲ့ဒါသဘာဝ တဘာဝဆိုတာသူ့ရှိတဲ့အတိုင်းလို့ပြောတာနော်တဘာဝလက္ခဏာဆိုတာသူ့ရှိတဲ့အတိုင်းလက္ခဏာကိုပြောတာရေကိုသွားထိရင်အေးမယ်ဟေးရေထိမှအေးမှာပေါ့ရေထိတာကိုဟာပူမှာပေါ့မိထိတာကိုဆိုတော့မိသည်သူ့တဘာဝကပူတယ်ရေသည်သူ့တဘာဝအေးတယ်ပူခြင်းအေးခြင်းသည်သူ့ရဲ့ရှိနေတဲ့မူရင်းလက္ခဏာဖြစ်လို့တဘာဝလက္ခဏာနော်အေးတဘာဝလက္ခဏာပြီးတော့မှတခါအဲ့ဒါကိုအဲဒီနောက်ထပ် တာမင်းညာလက္ခဏာဆိုတာရှိသေးတယ်။တာမင်းညာလက္ခဏာဆိုတာအားလုံးတပြေးညီညီတူတာ။သူမှရှိတာနဲ့ငါမှရှိတာငါမှရှိတာနဲ့ဟိုဘက်ဟိုကလူနဲ့ရှိတာအကုန်လုံးဘယ်သူပဲကြည့်ကြည့်တစ်မျိုးတစ်ပုံစံနဲ့ပဲရှိရမယ်။နော် unique ဖြစ်ရမယ်။အဲ့တော့အဲ့တော့အဲ့ဒါကို common characteristic လို့ခေါ်တယ်။အဲ့ဒါဘာလဲဆိုရင်တာတဘာဝလက္ခဏာအပြင်ပေါ်ပေါ်ပေါ်ပေါ်လာတာတွေကိုကြည်ရင်ကြည်ရင်ကနေပြီးတော့နော်ပထမဖြစ်ဖြစ်ဖြစ်ဖြစ်ဆိုလို့ဖြစ်ဖြစ်ကိုမမြင်ဘူးနော်။ ပရမစိတ်ကိုမနဲ့တီအောင်အတင်းပို့နေရတာအဲ့ဒါပုဂ္ဂလပြဘာရခေါ်တယ်ဘာလဲအတင်းမဲ့အဲ့ဒါနော်မှတ်တဲ့တတိကိုလည်းအတင်းပို့မှတ်တဲ့အာယုံအရှုကအာယုံကလည်းမပြောင်းအတင်းထိန်အတင်းပို့အထင်းကြီးအတင်းပို့အတင်းကြီးအဲ့လိုလူရဲ့ပယောက အာအင်အားတွေထက် energy တွေထက်ပြီးတော့မှမှတ်နေရတဲ့အဆင့်ဒီပုဂ္ဂလပြဘာရနော်ပုဂ္ဂိုလ်ကကိုအားစိတ်လောက်ရတာပြောတာဒါတော့ပုဂ္ဂလပြဘာရရအားစိတ်ပြီးတော့လောက်ရတာအဲလောက်တဲ့အချိန်ခါမှာနောက်မှပြေးတဲ့စိတ်ကတဖြည်းဖြည်းငြိမ်ပြီးတော့မှဩ ညောင်းတာတွေပေါ်လာမယ်ထွက်တာတွေစိတ်ထွက်တာတွေပေါ်လာမယ်ပူတာတွေပေါ်မယ်တောက်တာတွေပေါ်မယ်အောင့်တာတွေပေါ်မယ်ဩပေါ်တာတွေသိလာပြီဩဒါတွေပေါ်တယ်နော်အဲ့ပေါ်တာတွေသိကြကြမှာတဖြည်းဖြည်းနောက်မှာအဲသူ့သဘာဝရပေါ်ပြီးတော့ပေါ်တာသိရင်ပေါ်ပြီးရင်တန်းနေလားပျောက်သွားလားပျောက်သွားတယ်အဲ့ကြတော့ဩပျောက်တယ်ဆိုတော့ပေါ်ပြီးရင်ဘာရှိလဲပျောက်တာရှိတယ်ဖြစ်ပြီးရင်ဘာရှိလဲအေးအဲ့ဒီအနေစာတို့ဒုက္ခတို့အနတ္တတို့သဘောလေးတွေအဲ့ကြမှာတကထပ်မြင်ပြီးကြကြမှာပေါ်တဲ့သဘောကိုပို့ပြီးတော့ထင်ထင်ရှားရှားမြင် နော်ပျောက်တာကိုလည်းအော်ပေါ်ပြီးပျောက်သွားတာကိုလည်းမြင်ပြီးခါကျတော့နောက်ပိုင်းကျတော့ပေါ်ပြီးရင်တခါတည်းပေါ်တာမမြင်တော့မှနဲ့ပြစ်တဲ့ဟာကြီးကပူအားကောင်းတာထားပါတော့ဥရိယပြညာအဆင့်မပြောကြပါစို့ပေါ်ပြီးရင်ပျောက်တယ်ကြားပြီးရင်လည်းပျောက်မယ်ထိပြီးရင်လည်းပျောက်မယ်သိပြီးရင်လည်းပျောက်မယ်ဆိုတော့ဟေးအာယုံတစ်ခုဟာဇောက်ရှောက်မရှိဘူးနော်ငါတို့သေးသေးချာချာရှုတဲ့အခါမှာကြားတဲ့အတန်လေးကိုကြားတာကိုလိုက်ပြီးတော့အတန်လေးကတဖြည်းဖြည်းတဖြည်းဖြည်းနဲ့ဝေးပြီးပျောက်တာရှိတယ်၊ကွဲတာရှိတယ်၊ပြစ်တာရှိတယ်။ဟော ကြားတဲ့အတန်တတ္ထအတန်ကဘာသာရကိုလာထီတော့လာပြီးတော့ရိုက်ခတ်တယ်လို့မျိုးရိုက်တာကိုလည်းပဲသိတယ်အဲ့တော့ဘာဖြစ်တယ်လဲဆိုလို့ရှိရင်ဘလောက်ထိဘာသာရရိုက်တာသိတယ်လဲတိတ်ပြီးတော့တရားအားထုတ်နေတဲ့အချိန်ကမှလူတယောက်ကမတော်လို့ကြမ်းပြင်အမှားဖို့ကိုဂလောက်ခနဲ့နဲ့တော့ကြလိုက်ခြင်းမလားတော့တစ်ချောင်းကြကြည့်လိုက်ပါတော်တော်ကြီးလူတွေဘလို့ဖြစ်သွားလဲဖြင့်ငနဲ့ဖြစ်မသွားဘူးလားအေးအဲ့ဒီအတန်ဟာငြိမ့်နေတဲ့ပဒါရကိုလာပြီးတော့ရိုက်လိုက်တဲ့အခါမှာဒီအတန်ဆောင်းရဲ့တုံခါအားဘလောက်ရှိတယ်လဲဆိုတာသိတာ နော်အဲ့တော့သိပြီးတော့အဲ့ဒီတုံခါမှုကိုလိုက်မှတ်ပြီးတော့ဝင်လာတာလည်းသိတယ်ပျောက်ပျောက်ပြည့်ပြည့်သွားတာလည်းသိတယ်အဲ့လိုအပြည့်အဝင်ရောအဖြစ်ရောအပြည့်ရောတဖြည်းဖြည်းချင်းသိသိသိသွားတဲ့အခါမှာဟာအဆုံးဆိုတာရှိတယ်ဝင်လာတာလည်းရှိတယ်ထွက်သွားတာလည်းရှိတယ်ဖြစ်လာတာလည်းရှိတယ်ပြက်တာလည်းရှိတယ်လို့အဲအဲ့ဒါပြီးရင်တခါပျောက်သွားတာတွေကိုလှိုင်းလှိုင်းချင်းမြင်တဲ့ဉာဏ်นี่ဖြစ်ပြီးဟဲ့ဆိုလို့ရှိရင်တော့ရှေ့အတွဲနောက်အတွဲတွေကွဲသွားတယ်နော် ဝင်မှတ်တဲ့ခါမှာလည်းပဲပထမဆုံးစပြီးတော့တော်ရွယ်ကြီးကိုကြားလိုက်တဲ့အချိန်တုန်းကဒေါင်းနဲ့ကြားတဲ့အချိန်တုန်းကဝင်တဲ့အတန်ကိုကြားတာနဲ့တဖြည်းဖြည်းလေးနောက်နောက်နောက်နောက်ကိုရောက်သွားပြီးတော့ကြားတဲ့အတန်နဲ့သူ့ရဲ့တုံခါမအားတူပါမလားမတူဘူးပထမဆုံးကြားကြားချင်းဆောက်လိုက်တဲ့အတန်ဒီပိုပြင်းတယ်အဲ့ဒါကိုမှတ်ရင်းနဲ့တဖြည်းဖြည်းနှုလာတယ်တဖြည်းဖြည်းနှုပြီးတော့အဲ့ဒီအတန်လေးကဝေးပြီးပျောက်သွားတယ်ဆိုတော့အခါကျတော့ဒီအတန်ဟာတဖြည်းဖြည်းနဲ့ဝေးပြီးပျောက်သွားတာကိုဒက်ဆက်စစ်တက်စစ်တက်စစ်တက်စစ်တက်မှတ်တဲ့အခါမှာ အတန်တုံကာနှုံးသည်အပြင်းကနေပြီးအောက်က0ကိုရအောင်ဝင်လာတဲ့ခါကျတော့သူတို့အဲ့ဒီနှစ်ခုရေးအေးဒီအစနဲ့အဆုံးရဲ့ကြားထဲမှာဒါတွေဒါတွေဒါတွေဒါတွေဒီဂရီတွေက1 2 3 4 5 6 7ပြီးတော့အပေါ်ထားပါတော့10ပဲရှိတယ်ဆိုတော့10 to 0ဆင့်လာတဲ့ခါမှာတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ရော့တော့ तू မသိဘူးလားအေးသိတယ်အဲ့ဒီတဖြည်းဖြည်းရော့ကျသွားတာတွေကိုသိပြီးတော့ဟောရှေ့ကရှိနေတာတွေကနောက်ကိုရော့ပြီးတော့ဖြည်းဖြည်းဖြည်းဖြည်းရော့ကျပျော့သွားတယ်ဆိုတော့ဖတ်တာသဘောလည်းမပါဘူးလားပါတယ်လေဖတ်တာ contact လောက်တာလေဒါကြောင့်မလို့ तू သိတာပေါ့တော့အဲ့ဒါတော့ ဒီဝေဒနာခံစားတာကလည်းသိတယ်ဟောနောက်နောက်နောက်နောက်တယ်အတန်နှုသွားတယ်ဆိုတော့သိတော့ရှစ်ဒီအစင်တန်းတစ်ခုထဲမှာပဲကျမ်းနာနဲ့အလတ်စားအလတ်စားနဲ့အနုစားနဲ့လုံးဝပျောက်သွားသည်ထီအောင်ကွဲမသွားဘူးလားအေးအဲ့ဒီလိုတဖြည်းဖြည်းတဖြည်းဖြည်းနဲ့ပျောက်သွားတဲ့အခါကျတော့ဩဒီရုပ်ဘက်ကပဲကြည်ကြည်နာမ်ဘက်ကပဲကြည်ကြည်ဒါတွေကမမြဲဘူးသူ့အတွဲနေသူသွားတာပဲလို့သိတဲ့ချိန်ကျတော့ဒီအစင်တန်းကြီးအတန်းကြီးကပြတ်ထွက်ပြီးတော့မှအဆုံးဘင်ကိုလည်းမြင်ရော အော်ဒါမမြဲတဲ့အနေဆာဆိုတာဒါကိုပြောတာဖြစ်ပြီးရင်ဘာရှိလဲအပြစ်ရှိတယ်အဖြစ်အပြစ်ရှိတယ်ဆိုလို့ရှိရင်ဒါအတ္တလားအနတ္တလားအေးအဲ့ဒါကြောင့်မလို့အဲ့ဒီလိုတီးတဲ့အခါကြရင်တော့တဲ့အဲ့ဒီလိုနော်တန်တတိကနာကိုပြစ်အောင်ဆိုတာအဲ့ဒီအတွဲကြီးအစင်တန်းကြီးကိုပြတ်ထွက်သွားအောင်ကြည်နိုင်မြင်နိုင်သိနိုင်ပြီဆိုရင်အနိစ္စဉာဏ်တကယ်အစစ်ဖြစ်ပြီးအနတ္တဉာဏ်တကယ်အစစ်ဖြစ်ပြီးတဲ့အဲ့ဒါကိုကနာကွဲတယ်တန်တတိကနာကွဲတယ်လို့ခေါ်တယ်ဒါကြောင့် ရှင်းနောက်တရားခဏပြားလျက်ကာလကိုပြောတာပိုင်းပြတ်မချအဲပိုင်းချမပြတ်ပိုင်းချမပြတ်ဆိုတာဒါကြီးကိုပိုင်းပြီးတော့တစ်ခုချင်းတစ်ခုချင်းယထာတွဲလေးတွေလိုအပိုင်းလိုက်ပိုင်းလိုက်အပိုင်းလိုက်မမြင်သေးဘူးဆိုရင်တော့မြင်တဲ့သူကငါကောင်မှတ်မြင်တာကြီးကိုဘာလို့မှတ်လဲငါကောင်မှတ်ပေါ်လက်တန်တတိကနာဒီအဲ့ဒီဟာမျိုးကြတော့တန်တတိအစင်တန်းကြီးကဖုံးသွားတော့အတ္တဖြစ်သွားပြီငါကောင်ဖြစ်သွားပြီတဲ့ဒါကဘာကနာလဲတန်တတိကနာ ကောင်းပြီနောက်ခဏတခုဖတ်ကြည့်တမူဟကဏ ဝဆိုတာပေါင်းစည်းထားတယ်လို့မှတ်ထားပါနော်အလုံးသဘောမတူတဲ့အရာတွေကိုတခုတည်းမှာပေါင်းထားတာအဲ့တော့မြင်မှုကြားမှုစသည်ထဲမှာပါဝင်တယ်မျက်စိနားစသည်เนาะအစင်းအတန်းစသည်အဲဦးဇင်းတို့အဲ့ဒါတွေတော်တော်ပြောခဲ့ပြီးပါပြီရှေ့ကဒွါရ6ပါအာယုံ6ပါပြီးတော့ဝိညာဉ်6ပါပြီးတော့ဗာလဲဖတ်တာ6ပါဝေဒနာ6ပါတဏှာ6ပါဒါတွေပြောကြတယ်မဟုတ်လားအဲ့ဒါတွေကိုပြောတာပါ ဒါတော့တခုတည်းပဲပြောပြမယ်ကျန်တာအလုံးသိအောင်မျက်စိကစကုဒွါရအပြင်ဘက်ကရူပါယုံဒီနှစ်ခုတိုက်ဆိုင်လို့သိတာကစကုဝိညာဉ်ဒီသုံးခုပေါင်းမိတာကဖတ်တာဖတ်တာရှိတဲ့အတွက်ဖတ်တာကြောင့်မလို့ဖတ်တာပစ္စယဝေဒနာဝေဒနာဝေဒနာပစ္စယအေးအဲ့ဒီလိုမျိုးပြောတာအဲ့ဒီလိုဇက်သွားတဲ့ဂွန်းစစ်ကြီးကိုပြောတာပြောတဲ့အခါကျတော့မြင်လိုက်ပြီဆိုတာနဲ့တဲ့မြင်မှုတစ်ခုကိုဥပမာထားကြစို့မြင်လိုက်ပြီဆိုတာနဲ့ကိုကမြင်တဲ့အခါမှာမြင်လိုက်တာနဲ့ မြင်တဲ့မျက်စိကမြင်မယ်နော်မျက်စိကစကုဝိညာဉ်စိတ်ကသိမယ်သိပြီးတာနဲ့တခါတော့ဒီမျက်လုံးနဲ့ရူပါယုံအစဉ်သုံးခုပေါင်းတဲ့အခါကျတော့ဖတ်တာအလုံးလုံးသွားပြီးပြီပေါင်းဆက်ပြီးဆက်သွယ်ပေးလိုက်ပြီးပြီဆက်သွယ်တဲ့တရားမလို့ဆက်သွယ်မှုလည်းရရောအဲဖတ်တာပစ္စယနောက်ကဝေဒနာကသူကလာပြီနော်ကောင်းတဲ့သဘောကောင်းတဲ့လှတဲ့ကြိုက်တဲ့ဟာလေးတွေတွေ့ရင်ဒါသူ့စိတ်ထဲမှာသဘောကျကျင်တတ်တဲ့အခါကျတော့ဒုက္ခဝေဒနာဖြစ်မယ်ဟုတ်တော့မလားဒုက္ခဝေဒနာရဲ့နောက်ကဘာလိုက်တော့မလဲ တဏှာလိုက်မယ်ပေါ့ဒုက္ခဆိုတဲ့ချမ်းသာတယ်ချမ်းသာရင်ကြိုက်သွားရော့ဟုတ်တော့မဟုတ်လားမြင်ရတဲ့အစင်ရူပါယုံသည်ဟာမကျင်တတ်စရာမကြိုက်စရာဟာဒေါသဖြစ်စရာစိတ်ဆင်းရဲစရာအဲ့ဒါလိုဖြစ်ပြီဆိုရင်ခံမြင်လိုက်တာနဲ့တပြိုင်တည်းကြည့်လေတခါတလေကြလို့ရှိရင်ဦးဇင်းတို့ဆေးရုံတွေသွားတယ် emergency ကိုရောက်တယ်ရောက်လာတဲ့လူနာဟာတကယ့်ကိုအယိုးကြီးငေါင်းငေါင်းထွက်ပြီးတော့သွေးတွေတတန်နဲ့ရဲရဲကြီးနဲ့တွေ့ပါပြီတဲ့ကဲမြင်လိုက်တာနဲ့မျက်လုံးကမျက်လုံးကဟောဒီသွေးတန်ရဲရဲမှာအယိုးကြီးငေါင်းငေါင်းထွက်အောင်ကြိုးပြီးသွေးထွက်နေတာကြီးကိုမြင်လိုက်ရင်မျက်လုံးနဲ့ဘာလို့ဖြစ်သွား နှလုံးနှလုံးနဲ့ဘယ်လိုဖြစ်သွားလဲဒိတ်နဲ့မနေသွားဘူးလားဩအဲ့လိုအာရပါရပြောစောင့်တာပြောတာစောင့်တာနော်ဒီဒီမြင်လိုက်တဲ့မြင်ကွင်းကြီးဟာမျက်လုံးကမြင်လိုက်တော့အတိကဝင်သွားရောအတိဝင်လိုက်တဲ့အချိန်မှာအဲ့ဒီအတိဝင်လိုက်ပြီးတဲ့တပြိုင်နဲ့တိတာနဲ့ဒိန်းဆိုတဲ့ဖြစ်တာနဲ့ဟာတထက်တည်းဖြစ်နေတာပြောတာတထက်တည်းဖြစ်နေတဲ့အခါကျတော့ဖတ်တာဘယ်နာဖြစ်တယ်လို့ရှာလို့ရသေးလားဝေဒနာကိုတန်းရောက်သွားတာဒိန်းဆိုဖြစ်သွားတာ န်းရောက်ပြီးတော့မှတခါတည်းဒီမှာမြင်လိုက်တာနဲ့ကြောက်စရာကောင်းတာလန့်စရာကောင်းတာဆိုတော့ဒိန်းကနေလည်းဖြစ်ရနှလုံးကဒိန်းကနေတုံပြီးပြီမြင်လိုက်တာနဲ့တုံပြီးပြီတုံပြီးတဲ့နဲ့စိတ်ထဲကလည်းပဲဟာမလီကြောက်စရာကြီးဆိုတာတန်ခံစားခြင်းဝေဒနာမဖြစ်ဘူးလားကံကောင်းပြီအဲ့ဒီသုံးခုခင်ဗျားတို့ခွဲပြတာမရဘူးကိုကိုတိုင်းပဲမြင်လိုက်တာနဲ့ဒိန်းဒုံဆိုတဲ့ခါတည်းဒီမှာဖြစ်ပြီးအကုန်လုံးထောက်ဆောင်သွားပြီးအဲ့ဒါပြောတာနော်ဒါတော့ကောင်းပြီမျက်စိစကုဒွါရကမြင်တယ်သူ့ရဲ့လမ်းစဉ်မှာသွားတာနော်တလုံးချင်းစာလို့ရှာကြည့်မယ် မျက်စိကမြင်ုံပဲမြင်လို့ရတယ်ဒိင္နဲ့လောက်တာခံစားလို့ရရလားမရပါဘူးဒါဆို तू ကအလုပ်တစ်ခုလုပ်ရတယ်ထွာတာရူပါယုံဆိုတာကမျက်စိကအကြည့်ရခံရတာသူများကြည့်တော့ခံနေရတယ်လူလူကြည့်တာခံရတာ तू ကလာပြီးတော့စိတ်ပူတော့လို့ तू လုပ်ပါမလားမလုပ်ဘူးရူပါယုံဆိုတော့ဟောဒီကြည့်စရာကအကြည့်ပဲ तू ခံတာအဖြူဟေးငါတော့အဖြူဒါစလုံးဒါပဲ तू ပြောတယ် no more than that ဒါတွေပုံမှန်ပြောဒါဆို तू ကတခုဆိုတော့မြင်လိုက်တာနဲ့ဒီကအကြည့်မြင်လိုက်ပြီးတဲ့ခါကျတော့သိသွားပြီဩဒါစာရွက်အဖြူလေးစာတွေပါတယ် နော်ဒီလိုလေးတိသွားတာစကုဝိညာဉ်ဒါတခုမြင်လိုက်တဲ့အခါကျတော့ဒီ၃ခုစကုပတာရရူပါယုံစကုဝိညာဉ်၃ခုလုံးပေါင်းပြီးတော့ဆက်သွယ်ရေးလုပ်ပေးတာကဖတ်တာနော်အဲ့ဒီဖတ်တာလုပ်လိုက်တဲ့အခါကျတော့ဖတ်တာဆိုတော့ဒီတွေ့ထမှုစုံစည်းမှုစောင်းပေါင်းပြီးတော့မှ information နဲ့အကောင်လုံးတယောက်နဲ့တယောက်ဆက်သွယ်ရေးလမ်းကြောင်းက network ကနေလောက်လိုက်တော့ဆက်သွယ်ရေးရမသွားဘူးလားရသွားတယ်အဲ့ရလိုက်တဲ့အခါမှာဖတ်တာပစ္စည်းဝေဒနာဆိုတာလာတာသူ့လမ်းကြောင်းက ဝေဒနာလာတဲ့အခါမှာဝေဒနာကနှမျိုးထင်ရှားတယ်နော်ကြိုက်ရင်ကျင်တတ်တဲ့ဟာထင်ရှားတယ်မကြိုက်ရင်မကျင်တတ်တဲ့ဒေါမနတာထင်ရှားတယ်အေးမထင်မရှားဥပ္ပခါအဲ့ဒါမသိရအောင်ခံစားရမှမသိလဲအောင်ဘာဖြစ်လို့လဲနှုညံ့တာနှုညံ့တာနှုညံ့လုံးအာကြည့်တော့မသိရအောင်တခါတလေအမတန်နူးတဲ့ဂွန်းဘက်ကလေးတိတိလေးဆိုတော့နုနုလေးလက်ကလေးနဲ့ဆုပ်ထားတယ်လက်ထက်မှာထိနေတယ်ရှိမှမသိဘူးဘာဖြစ်လို့လဲ နှုလို့နှုလို့နှုလွန်းအားကြီးတော့ဦးဇင်းတို့ရဲ့အရေးပြားကြီးကသူနဲ့ဆိုင်ဦးဇင်းတို့အရေးပြားကြီးကျန်းနေတယ်ကျန်းနေတဲ့ခါကျတော့အမတန်နှုတဲ့ဟာလေးကိုလက်မှာတင်ကြည့်လက်ထဲမှာဆုပ်ကြည့်တော့ထီမှန်းမသိတော့ရှီမှန်းကိုမသိဘူးနှုနေတာကဲကောင်းပြီလက်ထဲမှာရှီမှန်းမသိတဲ့ဂွမ်းဘက်ကလေးကိုမျက်လုံးနဲ့ထက်ကြည့်လိုက်ဟာသိကြတယ်ဘာဖြစ်လို့လဲမျက်လုံးအကြည့်တက်ကလေးကပိုနှုတာ哦အဲ့ဒါမျိုးဒါတော့ကောင်းပြီဖတ်တာကအဲ့လို तू က သူ့နေရာနဲ့သူထင်အကုန်လုံးမထင်ဘူးဒါတော့အခုနဥပ္ပခါလည်းအဲ့ဒါလိုသဘောမျိုးပြောချင်တာပါအရန်နုနေတဲ့အခါကြလို့ရှိရင်ဟိုဘက်ဒီဘက်မထင်ရှားတဲ့အခါကျဥပ္ပခါဝရဏဝင်အဲ့ဒါကြတော့နုနေတဲ့အတွက်ဥပ္ပခါဝရဏဖြစ်မှန်းမသိဘူးဖြစ်နေတာထင်ရှားတာကကြမ်းရင်လည်းထင်အဲမကောင်းရင်လည်းထင်ရှားတယ်မကောင်းရင်လည်းထင်ရှားတယ်မကောင်းတဲ့အာဝုံကြီးကိုမြင်လိုက်ပြီဆိုလို့ရှိရင်လည်းတခါတည်းဟာဟုံတိုင်းကွာဆိုကိုယ်စိတ်ထဲမှာကိုယ်အဲ့လိုဖြစ်သွားတာတချို့ဆိုလို့ရှိရင်တွေ့ဘူးတယ်နော်အဂါကြီးတယောက်သူ့သမီးမျိုးလုံးလေးခေါင်းနဲ့မှာအဖူပါလို့ဆိုပြီးတော့ခွဲတော့ဦးစင်းကလဲရတယ်မကိုလမ်းမှာ လိုက်တဲ့ခါကျတော့နော်ဦးစင်းတော့ကြည့်လို့ရတယ်ဆရာဝန်ကရပါတယ်ဦးစင်းကြည့်ပါဆိုတော့ तू ကဒါထုံစေးထိုးထိုးပြီးတဲ့ခါကျတော့ तू ကခွဲတာဦးစင်းတို့ရှိတယ်ခွဲတာကောက်ကောက်ကလေးဒါလေးနဲ့လှုပ်လိုက်လို့သူ့ရဲ့လည်းပြုတ်ကနေဆိုလဲထွက်ချလိုက်ရောအဲ့ဒီတခါကြီးပုံကနေလဲသွားတာဘာဖြစ်လို့လဲသမီးသမီးဘာဖြစ်လို့လဲဒါသူသမီးသူသမီးဆိုတာကြီးကစိတ်ကမပူဘူးလားလို့ကျုပ်ကတော့ဘယ်ဘူးမလဲသူလူနှစ်ယောက်ရက်ကြည့်တာဖိတ်ပုံလဲသွားတာ သူနှလုံးဘလောက်ရက်ခတ်သွားလဲဆိုတော့ပြောတာသူခံလဲရတာဟိုကအခွက်ခံရတဲ့ကောင်မလေးဘာမှတော့မပြူဟိုသူတိုင်းပဲထုံစေးဆိုတော့ဒါပေမဲ့ဘာမှမခံရတဲ့သူကဒီမှာလာထိတာဖတ်ဒီဖတ်တာရဲ့တွေ့ထိချက်ဘလောက်ပြင်းတယ်လဲအဲဝေဒနာရဲ့ခုံနှုံဘလောက်ပြင်းတယ်လဲပြောတာသူပုံကနေလဲသွားတာဟိုမှာခွဲတယ်လို့ဘာမှမသိဘူးဆိုတဲ့အခါကျတော့အဲ့ဒီမှာလုပ်ငန်းတွေကပြောချင်တာကအဲ့ဒါလိုတစ်ခုချင်းတစ်ခုချင်းသွားပါတယ်ဒါပေမဲ့ဦးဇင်းတို့သူ့ရဲ့သွားနေတဲ့ဒီ process ကြီးတစ်ခုဟာ ဦးဇင်းတို့ကဒါကြီးကိုမကွဲတဲ့အခါကျတော့ဒီဟာကြီးတစ်ခုလုံးမြင်လိုက်တဲ့ function ကြီးတစ်ခုလုံးမြင်လိုက်တဲ့ကြီးကိုငါမြင်နေဖြစ်သွားရောနော်အတွင်းထဲမှာကတကယ်ငါဆိုတာရှိရလားမရှိဘူးလေမရှိဘူးသူ့ရဲ့အကြောင်းဖြစ်တဲ့အကြောင်းနဲ့ညီညွတ်လို့အကျိုးပေါ်တာဖြစ်တဲ့အခါကျတော့ကဲမျက်လုံးမကောင်းရင်လည်းမမြင်နိုင်ဘူးရှေ့မှာဘာမှမရှိရင်လည်းမမြင်နိုင်ဘူးအိပ်ပျော်နေရင်လည်းမမြင်အကြောင်းချုပ်တယ်သွားလို့လေဟုတ်တယ်မဟုတ်လားအကြောင်းချုပ်တယ်သွားတော့ ဒါတော့ तू အကြောင်းချုပ်တယ်မမြင်ဘူးဆိုတော့ဒီဖြစ်ဖို့ဟာ तू အကြောင်းတရားတွေရှိလို့မြင်စိတ်ပေါ်တာဆိုတဲ့အခါကျတော့ဒီနေရာမှာမြင်စိတ် तू အကြောင်းနဲ့ तू အကျိုးဟောဒီ process ကိုမရှာနိုင်တော့တာမန်ပုဂ္ဂိုလ်တယောက်အနေနဲ့ပေါ့နော်တရားပါတယ်မလုပ်ဘူးတဲ့ပုဂ္ဂိုလ်ကဒီကိုဒီတယောက်ထိနေဖြင့်ထင်ရတာထင်ရတဲ့ဟာပါပဲတဲ့ဝိပဿနာဉာဏ်မြင်မရှိသေးတဲ့ဗဂရိပုဂ္ဂိုလ်တွေတာမန်ပုဂ္ဂိုလ်ပေါ့ဗျာဝိပဿနာတရားမလုပ်ဘူးအကြမ်းမြင်တောင်မရှိဘူးဆိုတာမျိုးအဲ့ဒီမြင်တာဟာငါမြင်တာကြားတာလှုပ်ရှားပြုပြင်တာကြံစည်တာစသည်တွေကို ငါတယောက်တည်းကလုံနေတာပဲဒါတော့မေးကြည့်လေတယောက်ကပြနော်ဒါမသိမြင်လဲငါမြင်တယ်ဒေါင်းနဲ့ပြလဲကြားလားကြားတယ်အေးကြားတာမသိလဲအေးငါကြားတာကြားတာမသိလဲငါပဲပြောမှာဟုတ်တယ်မလားအဲ့တော့သူ့ရဲ့အဖြေတွေကအခုငါကြားတယ်ငါသိတယ်ငါမြင်တယ်ငါငါနမ်းတယ်ဆိုတာမျိုးဖြစ်မယ်ဆိုတော့ငါတယောက်ထိကပဲလုံနေတယ်လို့ထင်မှတ်နေကြတယ်အဲ့ဒါကယုံနာအပေါင်းကိုဒဂိုဒီတယောက်ထိလို့ထင်ရတဲ့သမုဟကဏပညာပဲတဲ့ဆိုတော့ပြောချင်တာကတကယ်သူ့ကိစ္စနဲ့သူကို နော်မျက်စိကမျက်စိအလုံးယူပါယုံကယူပါယုံအလုံးစိတ်ကဝိညာဉ်စိတ်ကဝိညာဉ်အလုံးဒါတွေကိုသူ့ကနေသူလောက်ပါလျက်အဲ့ဒီပေါင်းပြီးတော့သူတို့အုပ်စုကြီးပေါင်းပြီးတော့လောက်တာကိုမမြင်တော့ဘသူဖုံးသွားတယ်လဲဆိုရင်အပေါင်းဆိုတဲ့တမူဟကနာဖုံးသွားပြီတဲ့ကိုချေကိုလက်စားဒီကိုမြင်ရတဲ့အခါမျက်စိယုတ်ကတခြားဟောမျက်စိယုတ်ဆိုတာစကုပ္ပတာရယုတ်ပြောတာမြင်ရတဲ့အစင်းကတခြားအပြင်အပြင်ဘက်ကနော်သုံးဖို့ကိုချေကိုလက်ဆိုတော့ဒီလိုကြည့်လိုက်တာပေါ့ဗျာမြင်ရတဲ့အစင်းကတခြားမြင်တဲ့အတွက်တိတာက တခြားမြင်လို့ကောင်းတာမကောင်းတာဆိုတာကဘာလဲဝေဒနာပြောတာဝေဒနာကတခြားကွဲပြားနေတာပဲတဲ့ဒါပေမဲ့မြင်ခိုက်မှာမရှုနိုင်တဲ့ပဂတိလူတွေမှာတော့တဲ့မျက်စိနဲ့တကိုယ်လုံးလဲငါမြင်ရတဲ့လက်စသည်လဲငါနော်ဒါကသူဖွဲ့စည်းမှုရပါနေတာမြင်သိတာလဲငါမြင်တွေ့တာလဲငါမြင်လို့ကောင်းကောင်းတာမကောင်းတာလဲငါဒီလိုပဲအဲငါလို့ထင်မှတ်ဆွဲလန့်နေကြတယ်နောက်ပြီးတော့ အဲ့ဒီမြင်တာကြားတာစသည်တွေအကုန်လုံးကိုတပေါင်းတည်းပြူပြီးငါလို့ထင်မှတ်ဆွဲလိုက်တယ်စောစောတုန်းကမြင်တာနဲ့မြင်တဲ့အပိုင်းတွေအစိတ်အပိုင်းတွေကိုသူ့ရဲ့ parts တွေကိုတစ်ခုချင်းကိုမေးရင်လည်းဖြေတဲ့သူကငါလို့ဖြေတယ်ဟောဒီ parts တွေတစ်ခုလို့မျက်လုံးနဲ့လက်တွေခြေတွေကိုပေါင်းပြီးတော့ဖွဲ့ထားတဲ့ခန္ဓာကိုယ်ကြီးကြတော့လည်းပဲဘာလို့ပဲပြောလဲငါလို့ပဲပြောတယ်တဲ့ကဲဆိုတော့အစိတ်အစိတ်ကို မေးရင်လည်းအဖြေကငါပဲလာတယ် အဲ့ဓာတွေကိုပေါင်းပြီးတော့ဒီကိရိယာပစ္စည်းတွေကိုပေါင်းပြီးတော့မှသူ့ညာနဲ့သူ့အချိုးကျတက်ပြီးခန္ဓာကိုယ်ပေါ်လာပြန်တော့လဲငါပဲတဲ့အဲ့ဒါဆွဲသွားတာနော်ဒါတော့သူ့ရဲ့တကယ်တမ်းကျတော့အစိတ်အင်္ဂါတွေကိုပြောင်းကြည့်လိုက်ပါလားနော်မျက်လုံးကိုဆွဲထုတ်လိုက်မြင်တဲ့ကိစ္စရှိတော့အင်္ဂါချုပ်သွားလို့ဆိုတော့မြင်တာဟာငါဆိုလို့ရှိရင်ငါဒီဆိုတဲ့ခန္ဓာကိုယ်ကြီးကြံနေတယ်မြင်လေမမြင်တော့ဟုတ်တယ်မဟုတ်လားဒါတော့ငါမဟုတ်တာသိကြတယ်လို့ပြောတာ အဲ့ဒါကြောင့်မလို့ငါကောင်အတ္တကောင်ဖြစ်ဆွဲလန့်နေကြတာပဲတဲ့ဒါကြောင့်ဒီနေရာမှာယုံနံအမြသဘောပြလျက်အဲ့ sorry ဟိုမှာကြံသေးတယ်ကိုချေကိုလေးအောင်နားမှာနော်အဲဟုတ်ပြီပြီးပြီဆိုတော့ယုံနံအမြသဘောပြလျက်ပိုင်းခြားမပြတ်ငါကောင်မှပေါ်လတ်တမှုဟကဏဤယုံနံအမြဆိုတာယုတ်တဲ့နံတွေသည်သဘောပြလျက်သူတို့ရဲ့သူသဘောနဲ့သူလှုပ်ဆောင်စရာအစိတ်ပိုင်းလေးတွေသည်သူအပိုင်းလိုက်အကန့်လိုက်ရှိပါလျက်ဒါကို မြန်ကြည့်တဲ့ပုဂ္ဂိုလ်ကပိုင်းခြားမပြတ်သူတပိုင်းစီတကန့်စီတစ်ခုစီကိုအပိုင်းလဲခွဲပြီးတော့မပြတ်မပြတ်ဆိုတာမမြင်တာပြောတာပိုင်းခြားလိုက်ဒါကဒါခေါ်တယ်ဒါကဒါခေါ်တယ်လို့မမြင်တဲ့အတွက်ဒါကိုအပေါင်းတစ်ခုလုံးကိုငါကောင်မှတ်နော်တပိတ်တစိတ်စီတပိုင်းစီလဲငါလိုပဲဖြည့်တယ်အပေါင်းကြီးစုထားတော့လဲငါလိုပဲဖြည့်တယ်အဲ့ဒါကြောင့်ငါကောင်မှတ်ပေါ်လတ်တမှုဟကဏဒီတဲ့အပေါင်းကိုအပေါင်းကြီးကနေပြီးတော့မှတခါတည်းဖုံသွားလိုက်တော့အတ္တ အဲအနတ္တပျောက်ပြီးတော့အတ္တကပဲမြင်တော့တယ်တဲ့ဒါကိုဆိုလိုပါတယ်နောက်တစ်ခုကိစ္စကဏ္ဍဆိုတာလေးဖတ်ကြည့်အောင် တမုဟကဏနဲ့တော်တော်လေးဆင်တူတူပါပဲနော်တမုဟကအပေါင်းလောက်ရတယ်ပေါ့လေအပေါင်းလောက်ရတယ်ဆိုတော့ပေါင်းပြီးတယ်ဆိုရင်ဒီလုပ်ငန်းတစ်ခုဖြစ်သွားတယ်အဲ့ဒါကိုကိစ္စကဏဘာပြောတယ်လဲဆိုရင်ထပ်ပြီးတော့နည်းနည်းလေးပြောတာကသူတို့မှာ individually သူတို့လုပ်တဲ့အလုပ်နဲ့သူသိရှိသူ့ဘာသူသူရှိတယ်တဲ့အဲ့ဒီရှိတာလေးတွေကိုမျိုးလုံးငါမြင်ရတဲ့အလုပ်ကိုပဲသူလုပ်တယ်ယူပါုံကအဆင့်အမြင်ခံရတာကိုပဲသူလုပ်တယ်အဲစစ်ကိုဝิญဉ်စက်ကတိတာကိုပဲသူလုပ်တယ်ဒါတော့သူကိစ္စသူကိစ္စတစ်ခုစီတစ်ခုစီအလုပ်လုပ်ကြတယ် အဲ့ဒါလိုလှုပ်လို့တော့သူကိစ္စနဲ့သူသူဌာနနဲ့သူအလှုပ်လှုပ်တာမတူပဲကွဲနေတာကိုကိုကမသိတဲ့ခါကျတော့ဒါငါမြင်တယ်ငါကြားတယ်ငါစားတယ်ငါနာတယ်ငါထိတယ်ငါသိတယ်လို့ဒီလိုငါကအကြာဝင်တာပါလို့ပြောချင်တာဒါတော့တကယ်လို့အဲ့ဒါကိုဒီဟာတွေကဝိပဿနာဆိုတာအမှန်တည်းပြောမယ်ဆိုရင်တော့သူက research လုပ်တယ်လို့ပါပဲเนาะဟိုဒီအရာတစ်ခုကိုတည်တည်ချာချာထားပါတော့ဗျာအာဒီ ပြညာအနေနဲ့ဒါငါလို့ပြောကြတယ်ဆိုကြပါစို့နော်မြတ်စွာဘုရားဒါငါရဲ့လို့မရှိဘူးယုံနာနှစ်ခုပဲရှိတယ်ဆိုတော့ကဲသူပြောတာကယုံနာနှစ်ခုပဲရှိတယ်ဆိုရင်တပည့်တော်တို့သိအောင်ဘယ်လိုလုပ်မလဲဆိုရင်သိအောင်ဘယ်လိုလုပ်မလဲဆိုရင်အဲ့ဒါကိုအဲ့ဒီဖြစ်တဲ့အတိုင်းလေးပဲကြည့်သူဖြစ်တာကိုဖြစ်တဲ့အတိုင်းပဲကြည့်ငါမယောနဲ့လို့ပြောတာ opinion မယောနဲ့ဒါဝိပဿနာပဲဆိုတော့ research လုပ်တာလည်းပဲသူပြတာကိုပြတဲ့အတိုင်းလေးပဲမှတ်ရတယ်ငါဒီလိုထင်တယ်ဆိုပြီးတော့ကိုယ့်ဘက်ကိုကိုယ့်ရဲ့အထင်ကိုရောထက်လို့မှမရပဲဟုတ်တော့မလားအဲ့ဒီလိုပဲဒါဝိပဿနာဟာဒါ research တစ်မျိုးပဲနော် ဒါတော့ဒီမှာ သူကပူတယ်ဆိုတာကိုနွေးတယ်လို့သွားမရင်းနဲ့ပူရင်ပူတာပဲမှတ်တာအေးရင်အေးတာပဲမှတ်ထားလိုက်ဒါသူပြတဲ့အတိုင်းမှတ်ရတာ research လုပ်တယ်လို့ဆိုတာနော်အဲ့ဒီတော့အဲ့ဒီလိုမျိုးသူ့ရဲ့အမြင်သူပြတာလေးအတိုင်းကိုသူပြတဲ့အတိုင်းလေးသိစေဖို့အတွက်ဝိဇ္ဇနဥပဒနာရှုရတာဒါကြောင့်မလို့အဲဒီ အသေးစိတ်အမူအရာတွေရှုတဲ့ခါကျရင်ဥမာခြာပါတဲ့ခြေထောက်ကိုကြွားတယ်လှမ်းတယ်ချတယ်ထိတယ်တိတယ်စသဖြင့်ကိုင်းတယ်အေးတယ်လေးတယ်ပေါ်တယ်တွေးတယ်တိတယ်ဟာအကုန်လုံးတစ်ခုချင်းလေး तू ဖြစ်နေတဲ့အတိုင်းလည်းမကြည့်ရဘူးလားအေးဖြစ်နေတာကို ဖြစ်နေတဲ့အတိုင်းလေးပဲကြည့်အဲ့ဒါဝိပဿနာပဲဝိပဿနာတော့အမှန်တော့မခက်ဘူးနော်ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းကြည့်ဆိုတာဖြစ်နေတာကိုဖြစ်နေတဲ့အတိုင်းကြည့်ဖြစ်နေတဲ့အထက်မှာငါဝင်မရောနဲ့လို့ရောအတိပဲပါမသွားဘူးလား အေး opinion သွားမထက်နဲ့လို့ပြောတာကို့အတွေးသွားမထက်နဲ့ကို့ရဲ့ထင်မြင်ချက်မထက်နဲ့ဖြစ်နေတဲ့အတိုင်းလေးကြည့် तू ဖြစ်တဲ့အတိုင်းလေးပဲမှတ်အဲ့ဒါဆိုရင် तू အမှန်တိုင်းအဖြေမှန်လိမ့်မယ်အဲကို့ရဲ့ထင်မြင်ချက်ဒါထက်လိုက်ပြီဆိုရင်တော့အဲ့ဒါတေချာပေါက်လွဲတော့မှာနော်ဒါကြောင့်ကောင်းပြီဝိပဿနာကြည့်တယ်ဆိုတဲ့အခါကျတော့သူကမြင်တဲ့အကိုမြင်တဲ့အတိုင်းပဲကြည့်တယ်ယူပါယုံကိုကြည့်တယ်ဆိုပါတော့ယူပါယုံကိုကြည့်ပြီးတော့အဲ့ယူပါယုံကို तू ကနောက်ကိုလိုက်မသွားဘူးအထီအမဒီမိတ်ဆွေရန်သူဟာအကြီးအငယ်ဒီလိုမခွဲဘဲနဲ့ မြင်နေရတဲ့လှုပ်ရှားမှုတစ်ခုပဲမြင်နေရတဲ့ယူပါယုံအဆင့်ပဲကြည့်တယ်ဆိုတဲ့အခါကျတော့သူ့စိတ်ကဒီမြင်တဲ့အဆင့်တော့ကိုလိုက်မသွားပဲနဲ့ဘယ်မှာပဲရှိနေလဲဆိုရင်ဒီမြင်တဲ့အဆင့်ပေါ်မှာပဲတည်နေတယ်တည်ပြီးတော့မှတခါတည်း तू ကထားပါတော့မြင်နေသေးရွ तू ကြည့်နေမယ်ဒါကိုမြင်နေတဲ့အဆင့်မတ်တာပဲ तू ကြည့်တယ်ဟောဘက်ကိုကြောမကြည့်ဘူးဘာဖြစ်လို့လဲဟောဘက်ကိုကြောလို့အထီးမှယောက်ျားမိန်းမမိတ်ဆွေရန်သူခွဲပြီဆိုတာနဲ့တပြည့်နဲ့စိတ်ကပါသွားပြီအဲ့ဒါကိုယ့်ရဲ့ opinion နဲ့အတူတူဖြစ်သွားပြီ အဲ့ဒါဆိုတော့ဝိပဿနာမဟုတ်တော့ဘူးဒါတော့အတွေးတွေပါသွားပြီအဲ့ဒီလိုမျိုးမဟုတ်ဘဲနဲ့တဲ့တကယ်ရှုတဲ့အခါမှာဒါအစင်မတ်တာလေးပဲအစင်ဒါယူပါယုံအစင်ပဲလို့အဲ့ဒီလိုရှုလို့ရှိရင်အဲ့ဒီမြင်သိစိတ်ကိုလည်းသူသိတယ်အာဒါမြင်နေတာအစင်ပဲနော်မြင်နေတဲ့အရာကမျက်စိမြင်ခံနေရတဲ့ဟာကအစင်ရူပါယုံမြင်တာကိုသိနေတာကဟောဒါစက္ခုဝิญဉ္စိတ်ပဲလို့သူဘာသာသူအတွင်းထဲမှာသဘောလေးက တခါတလေဒီနားမှာတွေ့လိုက်တခါတလေဟိုနားမှာတွေ့လိုက်အဲ့လိုတွေ့ရင်းကနေခက်ကြဲကြဲနဲ့ခက်စစ်စစ်ခက်စစ်စစ်ကနေနောက်ပိုင်းကျတော့တော်တော်လေးဟိုခက်စစ်စစ်စစ်စစ်ကနေအဆက်ကလေးတွေတော်တော်စိတ်လာပြီးတော့အေးရေးတစ်တစ်ပုံမြင်လာတယ်အဲ့ဒီကမှတော်တော်လေးထင်ရှားလာတာဒါကတဖြည်းဖြည်းချင်းသွားတာသူက graduate လေးပဲသူက mature ဖြစ်ရတယ်ဒိုင်းငနေဆိုတော့မလာဘူးเนาะပါရမီဖြစ်ရင်တော့လဲလာမှာပေါ့ဗျာအဲ့တော့တဖြည်းဖြည်းချင်းနဲ့ကွဲပြားတာဒါကြောင့်အာထုတ်ကားစားလူကတော့မရဘူးဆိုတာအဲ့ဒါကိုပြောတာเนาะကောင်းပြီဒါကြောင့်အဲ့လိုရှိမှတ်တဲ့အခါမှာ ညာရစ်တဲ့အခါကျတော့တဲ့ရှုမှတ်တိုင်းရှုမှတ်တိုင်းအဲကိစ္စမတူတဲ့ယုံနံတွေကတခြားစီကွဲပြားနေတယ်ကွဲပြားယုံတင်တာမဟုတ်သေးဘူးသူ့ခိုက်သူ့အတန်းနဲ့သူချစ်ချင်းပဲကွဲပြောက်ကွဲပြောက်သွားတာကိုလည်းတွေ့ရတယ်ဒါကဒီလိုမှတ်လိုက်တယ်ဆိုကြပါစို့မှတ်လိုက်တော့မှတ်တဲ့ဒီအရှုခံယူအရှုခံအာယုံရဲ့မှတ်တဲ့စိတ်ရဲ့ဒီနှစ်ခုဒီတွဲ နော်မှတ်တဲ့အာယုံထားပါတော့ခိုင်အာရင်ဘတ်ဆိုကြပါစို့ နားနေတာကိုမှတ်တယ်ဆိုကြပါစို့နော်နားနေတာလေးကအာယုံအဲ့ဒါလေးကိုတိတာလေးကစိတ်အဲ့ဒီနှစ်ခုကတော့မှတ်ပြီးတော့တိတဲ့စိတ်ကလေးရဲ့မှတ်တဲ့အာယုံတစ်ခုတည်းအဲ့ဒါတော့အဲ့ဒီဟာလေးကနားနေတယ်ဆိုတော့ဒီ process ကိုဒီ orange ပေါ့နော် pain feeling ကိုဒီ feeling ကိုမှတ်နေတာလေးက तू ရှိနေတဲ့အခါမှာတာမန်ကြည့်မယ်ဆိုရင်ဒီနာကြီးကပျောက်ကိုမပျောက်တော့ဘူးလို့ဆိုရင်ဘယ်ဘက်ရောက်သွားပြီလဲတန်တတိတတ္တရာဒိဋ္ဌိတဲ့ရောက်သွားတာအဲ့ဒါမျိုးဒါတော့ ဘာကြောင့်မလို့တတ္တရဒိဋ္ဌိဖြစ်ရတယ်ဒိဋ္ဌိဖြစ်တယ်လို့ဆိုအဲ့ဒီခုနတန်တတိအစင်ကမမြင်လို့မမြင်တော့တေချာအောင်တေချာရှုရတဲ့ခါကျတော့နာရာမှာလည်းပဲသူ့ရဲ့အတက်အကျအမျိုးမျိုးရှိတယ်အဲ့ဒါလေးကိုတစ်ချစ်တစ်ချစ်စူးနေနားပဲတစ်ချစ်တစ်ချစ်ပေါ့သွားမယ်တစ်ချစ်တစ်ချစ်လည်းပြပြဲသွားမယ်တစ်ချစ်တစ်ချစ်လည်းစူလာသလိုဖြစ်မယ်ဒီလိုလိုလိုပြောင်းတဲ့သူ့ရဲ့အချင်းရာအာကာရာလေးတွေကိုသိပြီဆိုရင်တော့ဟာနာရာထဲမှာလည်းပဲပုံစံကမျိုးစုံမှာလားဆိုတာမသိဘူးလားအေးသိပြီဆိုတဲ့ခါကျတော့စိတ်ထဲမှာဒီလိုကွဲလာတာကွဲလာတော့အဲ့ဒီလိုကွဲလာတဲ့ခါကျရင်ကောင်းပြီစောစောလေးက ဟိုပုံစံနဲ့မှတ်လိုက်တာကတတွဲအခုတွေးလိုက်တာကတတွဲဆိုရင် तू မှတ်စိတ်နဲ့အာယုံမှတ်စိတ်နဲ့အာယုံပျောက်ပျောက်သွားတာကိုလည်း तू ကမသိဘူးလားအေးအဲ့လိုတဖြည်းဖြည်းချင်းเนาะမှတ်နိုင်ရုံတောင်မဟုတ်ပါဘူးတဲ့မှတ်စိတ်ရောအာယုံရော तू အတွဲနဲ့ तू ပျောက်ပျောက်သွားတာကိုလည်းသိရပါတယ်ဒါကြောင့်ကိစ္စကွဲတဲ့ယုံ nant တွေဟာတကိုယ်တည်းအနေဖြင့်မထင်တော့ဘူးတဲ့ကိစ္စကွဲတဲ့ဆိုတာတစ်ခုနဲ့တစ်ခုလှုပ်ဆောင်ခြင်းမတူဘူးလို့ပြောတာဌာနစိတ်တွေ तू အလုံးနဲ့ तू လှုပ်တယ်တစ်ခုနဲ့တစ်ခုမတူဘူးလို့ပြောချင်တာဒါတော့ကိစ္စကွဲနေတယ် တခြားစီသာကွဲပြားလျက်ထင်တယ်အဲ့ဒီလိုကွဲပြားလျက်ထင်တဲ့အတွက်အတ္တကောင်းမဟုတ်ဆိုတော့စောစောကအထင်ကဘာလို့ရှိတယ်လဲဆိုရင်သူလုတ်တယ်ငါလုတ်တယ်ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အတ္တအထင်မရှိဘူးလားရှိတယ်အဲ့ဒီအထင်ကနေပြီးတော့သူကဘယ်ဘက်ကိုလှည့်လာတယ်လဲဆိုတော့ဟာမဟုတ်ဘူးသူ့သဘောအရာသူ့တဘာဝအရာတိုက်ဆိုင်တဲ့အကြောင်းတစ်ခုတိုက်ဆိုင်လို့သာလင်ဒါဖြစ်တယ်ဆိုတော့ထားပါတော့နော်နာနေတဲ့နေရာကို အနာကလေးအတောင်ကလေးတက်လာခြင်းလို့အထိုင်ပြောင်းလိုက်ရင် အနာဘာဖြစ်သွားမလဲပျောက်သွားပြီတက်တာသွားပြီကဲမရှိတော့ဘာဖြစ်လဲလဲဆိုတော့ဒါလေးကိုသိအောင်ကကိုကကြာကြာစောင့်ကြည့်တဲ့အတွက်ကြာလာတော့ခန္ဓာကိုယ်ရဲ့ဖိအားနဲ့ဝိအားနဲ့နာတယ်ဒီနာတာက ထိုင်မှနာတာလားစောစောတုန်းကပါတာလားတေးလိုက်ပါတော့အရက်ထဲကလူတွေရဲ့ဘုန်းကြီးကြောင့်တော့မသေးရဘူး ယုတ်နံထဲမှာဒုက္ခသစ္စာဆိုတာပါပြီးသားပါခမညာဒါပေမဲ့ငုံနေတာကဘာမတိုက်ဆိုင်လို့လဲအကြောင်းအကြောင်းအဲ့ဒါဗျာအဲ့ဒါဗျာအခုမှနာတာမဟုတ်ဘူးပြောချင်တာခမရတို့ကတရားနိုင်နာလာကြီးရဲ့နာလာကြီးရဲ့ဆိုလို့တရားထိုင်လို့နာတာမဟုတ်ပါအကြောင်းမပေါ်သေးလို့မနာတာဘယ်နာမလဲခမရတို့ကနာလိုက်ဘာလုပ်လိုက်လဲပြောင်းလိုက်နာလိုက်ပြောင်းလို့ဆိုတော့မနာဘူးထင်တာမနာဘူးထင်တာဒါတော့အကြောင်းကချို့နေတယ်အကြောင်းက တိုက်ဆိုင်လို့မရဘူးနာမည်ကြိုင်ပြောင်းလိုက်ဟောဘက်ကနိုင်ဒီလိုပြောင်းလိုက်ဟာဟောလို့လှမ်းလိုက်မောက်လိုက်ပြောင်းလိုက်မတ်တက်ရက်လိုက်လမ်းလိုက်သွားလိုက်ထိုင်လိုက်နေဘယ်တွေ့မလဲအခုတေးသေးချာချာသိကျင်သူတေသနာလို့သလိုမျက်လုံးမမေ့ပဲစောင့်ကြည့်မလုံနဲ့ဆိုတော့ဟောတွေ့မလားလို့အိမ်ထိုင်ထိုင်ကြောင်းထိုင်ထိုင်ကားပေါ်ထိုင်နေယထာပေါ်ထိုင်နေအနာရှိကိုရှိတယ်နော်မနာဘူးဆိုရင်ကျုပ်လာပါရဲ့အေးအဲ့ဒီနားတဲ့ဓာတ်က အေးဒုက္ခဝေဒနာသိတယ်အဲ့ဒါကအကြောင်းတိုက်မတိုက်ဆိုင်သေးတော့မှရှိတာအနုတ္တယဓာတ်ကပါပြီးသားပါပြီးသားဆိုတော့အဲ့ဒီအကြောင်းတိုက်ဆိုင်တဲ့ခါကျတော့သူကစောစောလေးတုန်းကတော့ရှိတယ်သို့တော့ပြောင်းတော့မပေါ်ဘူးအခုတော့ထိုင်နေကြတော့နာလာတာသိတယ်သိတဲ့ခါကျတော့အဲ့ဒါကိုမမနာချင်းတော့ပြောင်းလိုက်တော့ငုံငုံသွားတယ်လေငုံသွားတဲ့ခါကျတော့ဒီရဲ့နာတတ်တဲ့သဘာဝကိုပြောတာနာတတ်တဲ့သဘာဝကပင်ကိုခန္ဓာကိုယ်တိဆောက်တော့မှပါပြီးသားဒါတော့မနာတာက အကြောင်းမတိုက်လို့နော် ဆိုတော့ပစ္စုပန်အနေနဲ့တော့ဟုတ်တယ်လောလောဆယ်ကဒါပါတော့เนาะသူနဲ့အကြောင်းကတိုက်ဆိုင်အောင်အကြောင်းပြည့်စုံအောင်မလှုပ်ဖဲနဲ့ကြည့်တဲ့ခါကျတော့ तू ကနာလာပြီလေနာလာတဲ့ခါကျတော့ကောင်းပြီဟော်တော့က तू ကအဲ့ဒီခါမှာနာတယ်ဆိုတာကိုရှိတယ်လို့မထင်ဘူးဘာဖြစ်လို့လဲဣရိယာပုတ်ဖုံးနေလို့ဣရိယာပုတ်ကပြောင်းပြောင်းသွားလို့အဲအခုကျတော့သေးသေးချာချာတကယ်နာတာဟာဟော်တော့ကပါခဲ့တာလားအခုမှဖြစ်တာလားလို့သိကြကြတော့မမဟုတ်ဘူးဟော်တော့ကပါလာခဲ့တဲ့ဓာတ်တဘာဝ တကယ်လို့ဒါဓာတ်တဘာဝမပါဘူးဆိုလို့ရှိရင်အဲ့နာရတကမပေါ်တော့ဘူးနော်ဒါကြောင့်မလို့ तू ကဒီသဘောတဘာဝတွေကအဲ့ဒီလိုမျိုးအဲသူ့ရဲ့ခုနပြောဘူးပေါ့နော်အကြောင်းတိုက်ဆိုင်လာတဲ့ခါကျရင်ပေါ်လာမယ်အကြောင်းချို့တက်သွားရင်ပြန်ပြီးတော့ငုတ်သွားမယ်ဆိုတဲ့ခါကျတော့ကောင်းပြီသူ့ရဲ့ဓာတ်တဘာဝနဲ့ငါနဲ့ကိုအဲ့မှာစကွဲတာဆိုတော့အော်ငါတို့စောစောတုန်းကတေးသေးချာချာကြာကြာထိုင်မကြည့်လို့မနာတာနာတာကတော့ရှိတယ် ဆိုတော့တေးသေးချာစောင့်ကြည့်နာပြီဆိုလို့ရှိရင်ကောင်းပြီနာတဲ့သဘောကြီးကိုငါခန္ဓာထဲမှာမရှိတော့အောင်ငါဘယ်လိုလုပ်ရင်ကောင်းမလဲမရှိပါစေနဲ့ကြိုက်ဆူတောင်းကြည့်ရမလားမရဘူးမရှိပါစေနဲ့လို့เนาะမျက်လုံးကမျက်လုံးကပွင့်နေတယ်เนาะဒီဘက်ကိုလည်းလှည့်ကြည့်နေတယ်အာယုံကလည်းစိုက်ထားတယ်ဆိုလို့ရှိရင်ရှေ့ကအစင်ရူပောင်ရှေ့မြင်းကိုမြင်မှာမမြင်ပါစေနဲ့ဆိုလို့ကရပါမလားမရဘူးအဲ့ဒါကိုကိုကမြင်တာကိုမမြင်စေအောင်လို့ ငါကြိုက်ထားတာမြင်စေငါသဘောကျတာသာမြင်စေငါမကြိုက်တဲ့အရာငါသဘောမကျတဲ့အရာငါမုန်းတဲ့လူမမြင်ပါစေနဲ့လို့နော်ကြည်နေတဲ့ခါမှာပောက္ခရဝတ္တမှုရွာသလိုဟုတ်လားနော်ခွဲခြားလို့ရပါမလားမရောက်ကြိုက်ကြိုက်မကြိုက်ကြိုက်ဒီမှာအကြောင်းကတိုက်နေပြီဆိုတော့မြင်တော့မှာပဲဆိုတော့အော်ငါသဘောမပါဘူးအကြောင်းတိုက်ရင်မြင်မယ်အကြောင်းတိုက်ရင်ပေါ်မယ်ဆိုတဲ့သဘာဝကိုသိသွားတယ်အဲ့သဘာဝကိုသိတယ်ဆိုတော့ကိုယ်သဘောမပါဘူးသူ့သဘောကြီးဖြစ်လို့သဘာဝတရားကြီးတာပဲလို့သိသိသွားတယ်တဲ့ အဲ့ဒါဟာကိစ္စကဏကွဲပြီးတော့အနတ္တလက္ခဏာထင်းလာတာဆိုတဲ့အခါကျတော့ပြောချင်တာကတော့သူတို့အဲမျက်စိနဲ့ရူပါယုံတိတာတွေဟာတဖြည်းဖြည်းရှုမှတ်မှုနဲ့စိုက်ပြီးရှုလာတဲ့ခါကြလို့ရှိရင်သူ့ရဲ့ကြီးတဲ့မျက်လုံးအရှုကရူပါယုံတိတဲ့စိတ်တွေဟာတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းကွဲလာလိမ့်မယ်ကွဲလာတဲ့အပြင်မှာမှဝိပဿနာရှုတဲ့ယောဂီဆိုရင်တဲ့ဝိပဿနာရှုမှလည်းမြင်မှာပါကြတော့တဖြည်းဖြည်းကြတော့ဗာလဲ အရှုခံယူအာယုံရောရှုတိစိတ်ရောအတွဲလိုက်ပြောက်ပြီးနောက်ဟာတွေပေါ်လာတယ်ဆိုတော့အဲ့လိုမှတ်တဲ့စိတ်တွေတဖြည်းဖြည်းနဲ့တည်တည်လာတာတည်လာတဲ့ခါကျတော့အဲ့ဒီမှာငကောတော့ကသူထင်တယ်လို့ငါကစီမံတာမဟုတ်တော့ဘဲနဲ့အကြောင်းတိုက်ဆိုင်လို့ရှေ့ကအကြောင်းကရှိနေတဲ့၍အကျိုးမြင်စိတ်တွေကပေါ်လာမယ်လို့ထင်တင်ပြီးတော့အဲ့ဒီမှာအတ္တပြုတ်သွားတယ်ပြုတ်တဲ့ခါကျတော့ဗာလဲကိစ္စကနပြိုတယ်လို့ခေါ်တယ်အဲ့ဒါဟာ तू तू အကြောင်းတိုက်ဆိုင်လို့ဖြစ်လာတာပဲ အကြောင်းတိုက်ဆိုင်လို့ဖြစ်တယ်ဆိုတော့ကိစ္စကဏပြိုပြီးတော့အနတ္တလက္ခဏာထင်တယ်အဲ့ဒါအနတ္တဉာဏ်ပါပဲတဲ့ကောင်းပြီနောက်တစ်ခုသွားကြစို့နော်အာရမဏကဏသူလက်ခတ်ဆင်စင်ပါပဲအာရမဏကဏ ပြောတဲ့အတိုင်းပဲမြင်တာကြားတာနားနာစားတာတွေကိုဇက်တိုက်ဖြစ်နေတဲ့အခါကျတော့အဲ့ဒီဟာတွေကအာယုန်တွေကတစ်ခုနဲ့တစ်ခုအဆက်တွေပြတ်ပြီးတော့မှအဲမအဆုံးပေါ့နော်တစ်ခုပြီးမှတစ်ခုဖြစ်တယ်ဆိုတော့ဟာတွေကိုမကွဲတော့ဘဲနဲ့ဒါကိုတစ်ခုတည်းလုံးထွေးပြီးတော့မှအဲတိသွားတာမျိုးအဲ့တော့အာရမဏကနဆိုတာအာယုံမတူတဲ့စိတ်နံတရားတွေကိုမခွဲခြားနိုင်လို့ တကိုယ်ဒီတယောက်ထိထင်ရတာပဲတဲ့မြင်တာကအဆင့်ကိုအာယုံပြုတယ်ရတာကအတန်ကိုအာယုံပြုတယ်နန္တာကအနံ့ကိုအာယုံပြုတယ်စားစားတိတာကအရတာကိုအာယုံပြုတယ်ထိတိတာကထိတိစရာကိုအာယုံပြုတယ်ကြံတိတာက အာယုံမျိုးစုံကိုအာယုံပြုတယ်ဒီနေရာမှာဒေါရ6ပါပဲဆိုတော့ဒေါရ6ပါဟာစောစောကပြောခဲ့ပြီးပြီးမျက်စိနာနာလျာကိုစိတ်ကသူဆိုင်ရဆိုင်ရကိုပဲယူတယ်သူနဲ့မဆိုင်တဲ့အလုပ်ကိုလုပ်ရလားမလုပ်ဘူးမလုပ်ဘူးဒါပေမဲ့စိတ်ရဲ့အမြန်နှုံးဟာ ဒီလူတွေမှာတိုင်းထွာလို့မရလောက်ကိုမြန်နေတဲ့ခါကျတော့တခါတည်းနဲ့ခဏတခဏတည်းမှာဒီကြားတာကိုလည်းအဲမြင်တာကိုလည်းသိလိုက်တယ်အတန်ကိုလည်းကြားလိုက်တယ်ကြားသိတာလည်းပါတယ်ပေါ့လေဆိုလိုတာကအဲ့ဒီအခိုင်မှာပဲထားပါတော့အနံ့ကိုလည်းပဲဘာနဲ့ရတယ်နော်အဲဒါနောက်ပြီးတော့မှတခါဘာလဲအဲအရသာဒိုရင်ပြုမယ်ဆိုရင်လည်းစာရင်းနဲ့ထားပါတော့ TV ကြည့်နေတယ်ဆိုတာပါတော့ဟုတ်တယ်မလားကလက်ထိုင်ကိုထိုင်ပြီးတော့ TV ကြည့်နေတယ်ဆိုရင် ပါဇက်ကလည်းစားရမျိုးလုံးကလည်းကြည်ရအတန်ကလည်းနားထောင်ရဟုတ်တော့မလားပြီးတော့မှစားတဲ့အခါအရသာလက်ခံရစားထဲမှာအနံ့ကလည်းမပါဘူးလားပါတယ်လေအနံ့ကလည်းဒါဘာအနံ့ရှိတယ်ဆိုတာလည်းသိရကလက်ထိုင်ဖို့ထိုင်နေဆိုတော့ဒီကလက်ထိုင်ကပြော့တယ်အေးတယ်မာတယ်တောင့်တယ်တင်းတယ်ဒါလည်းမသိဘူးလားအဲစိတ်ကလည်းပဲဒီဇက်ကကောင်းတယ်မကောင်းဘူးဟာဟိုဘက်ကတော့ဒီအမာတယ်အာအယိုးပဲဟာအကုန်လုံးပွေမနေဘူးလားဒီထဲမှာအေးအဲ့ဒီဟာကြီးအလုံး compact ဖြစ်နေတာပြောတာအဲ့ဒါကိုကနခေါ်တယ်နော်တွေးတာကြံတာစားတာဒီအကုန်လုံး compact ဖြစ်နေတာအဲ့ဒါကိုဒါကနဖြစ်နေတယ်လို့ခေါ်တယ် ဒါဘာဖြစ်လဲလဲဆိုရင်ဥစ္စာတာမန်ပုဂ္ဂိုလ်တွေကတော့ဒီတိတာတစ်ခုလုံးကိုတပြိုင်နက်အကုန်လုံးလှုပ်တယ်လို့ထင်တာမဟုတ်ဘူးစောစောပြောပြီးပြီတပြိုင်နက်လှုပ်တယ်ဆိုလို့ရှိရင်မျိုးလုံးကြီးဘေးဖုတ်တာလို့ပေါ့မြင်တာလှုပ်လို့ရအောင်မလားမလှုပ်လို့မရဘူးအကုန်လုံးကသူ့ကိစ္စနဲ့သူလှုပ်တာအဲ့တော့သူ့ဟာနဲ့သူကိုကွဲပြီးတော့မသိတဲ့အခါကြတော့တဲ့အဲ့ဒီအာယုံအားဖြင့်ကွဲပြားနေပြီမဲ့လို့တဲ့မြင်တာကြားတာနန္တာစားတာထိတာတိတာတွေကိုဒကိုတဲ့တယောက်တည်းနေပြင်ထင်မှတ်နေတယ်ဆိုလိုတာတပြိုင်နက်အကုန်သိနေတဲ့တယောက်တည်းကလို့ပြောတာ သူအဲသူကိစ္စနဲ့သူဌာနနဲ့သူကွဲပြီးတော့အလုပ်လုပ်တယ်လို့မမြင်တော့ဘူးအဲ့ဒါဟာဘာလဲခွင်အာရမဏကဏပြောချင်တယ်အာရမဏဆိုတာကဒွါရကနေအာယုံကိုယူတာအပြင်ဘက်ကအာယုံယူတာဗိဒ္ဓကအာယုယူတဲ့အခါမှာမျက်စိရောနားရောနှာခေါင်းရောရှားရောကိုယ်ရောစိတ်ရောတပြိုင်တည်းဒီလိုထွက်ချသွားတာပြောတာပြီးတော့မှတပြိုင်တည်းအာယုံယူတာအဲ့ဒါလိုထင်တာပြောတာအမှန်ကမဟုတ်ဘူးတဲ့ နော်မြင်ခိုက်နေကြားခိုက်ကြားခိုက်နေနားခိုက်နားခိုက်နေစားခိုက်စားခိုက်နေထိခိုက်ထိခိုက်နေတီးခိုက်ဒီမတူဘူးသူကိစ္စနဲ့သူအလုံးလုံးနေကြတာအဲ့တော့အဲ့ဒါကိုပဲသူကတကူတယောက်တည်းတစ်ချိန်တည်းမှာဖြစ်နေတယ်လို့ထင်တော့အဲ့ဒါအာရမဏကဏအာယုန်နေပေါင်းရောထွေးပြီးတော့ပြစ်သိပ်ပြီးကြက်သွားတယ်တကူတည်းလို့ထင်သွားတယ်မြင်တိုင်းကြားတိုင်းစသည်ကိုမြင်တယ်ကြားတယ်စသည်ဖြင့်မပြတ်ရှုမဲ့နေတယ်ဆိုတာမပြတ်ရှုမဲ့တဲ့ယောဂီကြတော့ရစ်ရှည်လာမြဒါကိုတည်တည်ချာချာ တိတဲ့ခါကျတော့ तू ကလှုပ်တာကစလို့ဦးဇင်းတို့အများအားပြောတယ်လေလူမမာနဲ့တူစွာကျင့်ဆိုတာတမာတိကနုနယ်သေးတာ နုနယ်သေးတာ ဖြစ်တဲ့အတွက်ဒီလက်တွေခြေတွေမြန်လို့ရှိရင်နောက်ကနေလိုက်မှတ်တဲ့တမာတိကမနိုင်ဘူးမနိုင်တဲ့ခါကျတော့သွားရင်လည်းဖြည်းဖြည်းစားရင်လည်းဖြည်းဖြည်းထရင်လည်းဖြည်းဖြည်းနော်မော်ကြည့်ရင်လည်းဖြည်းဖြည်းစောင်းကြည့်ရင်လည်းဖြည်းဖြည်းနော်ဒီလိုလူနာလိုပဲကျင့်ရတယ်ဒါတော့ဘာဖြစ်လို့လူနာလိုကျင့်ရတာလဲဆိုရင်ဦးဇင်းတို့ရဲ့ရှုမှတ်တဲ့ တမာတိကနုနေသေးတာဖြစ်တဲ့တကြောင်မြန်နေတဲ့ဒီလှုပ်ရှားမှုကိုမမိဘူးအမြဲတမ်းဥစဉ်ဥပမာပေးတယ်ကလေးနဲ့အမေဟုတ်တော့မလားကလေးကငငယ်လေးအခုမှနှစ်နှစ်သားလောက်ရှိသေးတယ်ဆိုတော့အမေနဲ့တွဲသွားတယ်တွဲသွားတဲ့ခါကျတော့အမေကကိစ္စရှိလို့နော်ကလေးလေးကလက်ကဒီမှာချစ်ရအမေကကိစ္စရှိလို့ဆိုပြီးတော့မြန်မြန်သွားရင်ကလေးဘယ်လိုနေမလဲအာဒီရက်တိုင်တွဲလောက်ဆွဲသွားမှာပေါ့ဒါတော့ကလေးလည်းပါစေခြင်းနဲ့ဆိုလို့ရှိရင်အမေကကလေးချေလမ်းလေးနဲ့ညှိပြီးတော့မှဖြည်းဖြည်းချင်းတလန်းချင်းစောင့်လမ်း မအေးတလန့်ကိုကလေးက3လလောက်လှမ်းရတာဟုတ်တယ်မဟုတ်လားအဲအဲ့ဒီလိုပဲဦးဇင်းတို့ဒီဝိပဿနာရှုခါစားမှာတမာတိကကလေးရဲ့ခြေလမ်းလိုအမတန်မှ unstable ဖြစ်နေတယ်နော် stable မဟုတ်သေးဘူးသွားတဲ့ခြေလမ်းလေးကလည်းအတွဲလေးပါလို့တာသွားနိုင်တာနော်အတွဲလေးရှိလို့အတွဲလေးရှိလို့သွားနေတဲ့ခါမှာလည်းပဲမြန်မြန်လိုက်နေလားမလိုက်နိုင်ဘူးဖြည်းဖြည်းချင်းဟိုဘက်ကလေးကိုတောင်းတောက်တဲ့တောက်တဲ့ဒီဘက်ကလေးကိုရိုင်တိုင်ရိုင်တိုင်ဒီလိုသွားတာမဟုတ်လားအေး အဲ့တော့ဒါကြောင့်မို့လို့မှတ်တဲ့အခါမှာမစီဆရာဘုရားကြီးကအေးညောင်းရင်ညောင်းတယ်ညောင်းတယ်ညောင်းတယ်ဘူးရင်ဘူးတယ်ဘူးတယ်ဟာစိတ်တွေ့စိတ်တွေ့တယ်လို့သူကစိတ်အဆိုးလေးနဲ့ထိုက်ခိုင်းတာတခြားမဟုတ်ဘူးစိတ်ဆိုတာကအပြင်းမနော်ယထာကမနိပါတိနောတဲ့သွားခြင်းသွားစားခြင်းစားဈေးကမ်းမရှိ undisciplined mind ဖြစ်နေတဲ့ဟာကြီးကိုအခုမှ discipline လုပ်တဲ့နေရာကိုရောက်လာတာနော်ရှုကြည့်တဲ့နေရာစီကမ်းနေနေတဲ့နေရာရောက်လာတဲ့အခါကျတော့ဒီစီကမ်းမရှိတဲ့ဒီထွက်ခြင်းနဲ့ထွက်သွားခြင်းနဲ့သွားအလိုလိုက်ထားတဲ့စိတ်ကိုထွက်တတ်လွန်းလို့ သူ့မှာကင်စရာလေးအမေးလက်ကလေးကိုကင်လိုက်တယ်လို့မျိုးကင်စရာဖြစ်နေဒါလေးကိုစိတ်အဆိုးလေးနဲ့မှတ်ရတာမှတ်တဲ့ခါကျတော့ဒီကောင်ကအဆိုးလေးစိတ်အဆိုးလေးပါတော့တောင်းတောင်းချက်ထွက်လို့မရဘူးထွက်ပေါက်ကျက်သွားတယ်အဲ့ဒါကြောင့်ဆိုတာအဆိုးကအကိစ္စအရေးမကြီးဘူးအသိကအရေးကြီးတာတကယ်လို့နော်လမ်းသွားနေတဲ့ကလေးအမေးတွဲစရာမလိုသလိုပဲတမာရိရလိုက်အဆိုးပါစရာမလိုသူ့ဟာသူအတိကလေးကကြည်နေုံပဲဖြစ်ဖြစ်ကိုမြင်တယ်အဲအဲ့တော့ဒီနေရာမှာဒီအခု ရှုခံစားပုဂ္ဂိုလ်ကအားနေသေးတဲ့အတွက်ကြောင့်မလို့အမြဲတမ်းလှုပ်ရှားသွားလာမှုကိုဖြည်းဖြည်းချင်းဖြည်းဖြည်းချင်းကလေးခြေထောက်ကလေးလို့နော်သွားအဲကလေးခြေထောက်ကလတ်လောက်ပဲအားရှိသေးတော့နော်လှုပ်ရှားတဲ့သူကဖြည်းဖြည်းလှုပ်ရတယ်အမင်းနဲ့တူတဲ့မိမိရဲ့ခြေတွေလက်တွေကိုဖြည်းဖြည်းလှုပ်ဒါမှအော်ဟုတ်ပြီမတယ်မတဲ့ချိန်ကမှမတဲ့ဟာကိုအာယုံပြုနေတာနဲ့နော်လက်တွေကာတာဆန္ဒပြူတာကောက်တာနော် လေးတာပေါ့တာအဲထိတာလေးတွေတီးနေတဲ့ခါကျတော့အဲ့ဒီမှာဖြည်းဖြည်းချင်းဖြည်းဖြည်းချင်းကနေပြီးတော့ဒီလှုပ်ရှားမှုက သူ့အနေနဲ့သူသွားရင်သွားရင်ကနေကိုယ့်ရဲ့ခန္ဓာကိုယ်ရဲ့သဘောကစိတ်ယုတ်ကြီးလိုဖြစ်လာတာအတိကနော်စိတ်ယုတ်ကြီးလိုဖြစ်ပြီးတော့မှအော်သူ့အနေနဲ့သူဒီလိုသွားနေတာလှုပ်နေတာတွေပဲဆိုပြီးတော့မြင်လာတာအဲ့တော့မြင်တဲ့အခါကျတော့သူ့အပိုင်းလေးနဲ့သူအဲ့ဒီမှာကွဲလာတယ်တဖြည်းတဖြည်းနဲ့မြင်လာတော့မြင်တိုင်းကြားတိုင်းစသည်ကိုမြင်တယ်ကြားတယ်စသည်မပြတ်ရှုမှတ်နေတဲ့ယောဂီမှာတော့တဲ့ဉာဏ်ရင့်တဲ့အခါဟောလာပြီအဲ့ကြမှာအစင်းမြင်တာကတခြားနော်အမေမပါဘဲနဲ့ကလေးသူဘာသာသူရှောက်နေပြီ အာအတန်မြင်အတန်ကြားတာကတခြားစသည်ဖြင့်ကွဲပြားလေးထင်ဤတဲ့နော်မြင်တာကမြင်တာစသည်တမျိုးတည်းကိုတောင်းမှရှစ်မြင်ရှစ်ရှစ်မြင်တာကြားတာစသည်တွေကတခြားဆိုလိုတာရှစ်ကစောစောမြင်လိုက်တာတခြားအခုနောက်ထပ်မြင်နေတာတခြားအဲ့လိုမျိုးရှစ်နဲ့နောက်တည်းလဲကွဲလာပြီအဲ့ဒီလိုမျိုးပြီးတဲ့အခါမှာတောင်းမှနော်မြင်တဲ့အာယုံရောမြင်စိတ်ရောအတွဲလိုက်အတွဲလိုက်တွဲလိုက်အတွဲလိုက်ပျောက်ပျောက်သွားတယ်ဆိုတာကိုလည်းပဲတိတိလာပါလိမ့်မယ်တဲ့ဒါကြောင့် မြင်မှုကြားမှုစသည်တွေကိုတကိုယ်ဒီတယောက်ဒီအနေဖြင့်မထင်တော့ဘူးအဲ့ဒါကနာပြေဘူးလားကိစ္စသူ့ရဲ့အာရမဏပေါ့နော်အာယုန်နဲ့သူ့အနေသူသွားနေတာကိုတည်တည်ချာချာအဲတခါတည်းတော့မမြင်ဘူးပေါ့နော်တပိုင်းချင်းတပိုင်းချင်းကလည်းဖြည်းဖြည်းချင်းမြင်တော့ရင့်ကျက်လာတဲ့အခါမှာစောစောကကိုယ်အစိတ်ထက်ကယူဆထားတဲ့နော်ပါလာခဲ့တဲ့အစွဲကတကိုယ်တည်းတယောက်တည်းကနေလှုပ်တယ်လို့ထင်တဲ့အထင်ကလေးဒီကဏပြိုလာတယ်အဲ့ဒါတော့အသီးအသီးတီးချာနေတဲ့သဘောတရားများအနေဖြင့်ထင်တော့ဤဩ သူကိစ္စနဲ့သူသူ function နဲ့သူအလုပ်လုပ်နေတာပဲလို့အဲ့ဒီလိုလေးသဘောထဲမှာအာယုံထဲမှာသဘောကျနားလည်သွားပြီဆိုတာဆိုတဲ့အခါကျတော့အာရမဏအာရမဏကဏဆိုတဲ့အာယုံနဲ့ပြစ်သိပ်ပြီးတော့မှနေတဲ့အမောင်ဒူးကြီးကွဲသွားပြီတဲ့အဲ့ဒီခါမှာအနတ္တလက္ခဏာထင်ပါပြီအနတ္တဉာဏ်ဖြစ်ပြီတဲ့ဒါကိုဆိုလိုပါတယ် တန်အမှန်ကတော့တန်တတိယအနန္တရတမန္တရသဘောနဲ့ပိုးဆိုင်တယ်။နော်အနန္တရဆိုတကူပြီးတကူဖြစ်တာလေ။嗯嗯。 တူသောအပြင်ပေါင်းအဲ့ဒီနီးနဲ့အဲ့လိုနီးနဲ့မိုက်တော့အဲလဲဒါရပါတယ် ဘာဖြစ်လဲဆိုရောနှောတဲ့သဘောခွဲခြားလို့မရဘူးသူကနန်းနန်းနန်းချင်းရောမာဖို့မာဖို့ချင်းပေါ့နော်နန်းနန်းနန်းခန္ဓာလေးပါးနန်းခန္ဓာလေးပါးချင်းရောတဲ့ဟာမျိုးသဘောမျိုးပေါ့နော်တန်ပြုတ်ဖြစ်နေတယ်ညပဋ္ဌာန်းဘက်ကနည်းနည်းအဲ့လိုချက်စဉ်းစားတယ်လည်းရပါတယ်နော်ပဋ္ဌာန်းအနားလေတဲ့ပုံကိုများဒါပေမဲ့ပဋ္ဌာန်းနားနားမလဲလို့ရှင်လည်းပြောရင်ပိုရှုပ်မှာဆိုလို့ဒါတော့ကဲဆောင်းပုတ်ကလေးတွေဆိုကြည့်ကြအောင်ဆိုနော်ဆောင်းပုတ်ကလေးတွေကလည်းအဲ့ဒီဆရာတော်ရေးရေးထားတယ်ဒီနေရာမှာအလင်းသင့်လို့ထည့်ပေးလိုက်ပါတယ်ကောင်းလဲကောင်းလို့ နော်နံပါတ်1ဖြစ်ခိုက်ရှုမှ အဲဟုတ်ပြီတရားထုတ်ခြင်းတဲ့ပုံကိုအဲ့လက်ငါးလေးတွေကြက်ထားဖို့ကောင်းတယ်အဲ့ဒါတကယ်အရေးကြီးတဲ့နေရာတွေမှာဒါလေးတွေကကိုယ်တုတ္တမယညာအဖြစ်အများကြီးထောက်ကူပြုတယ်နော်အဲနောက်ပြီးတော့ညာတပရိညာအဆင့်မှာအဲဒီစာပေတိစာပေတိကဒါလောက်ရင်းကြီးဆိုမှစာပေတိလည်းသူတိုင်းတန်နေသူအများကြီးထောက်ပံ့ဖြစ်တယ်အရေးလည်းကြီးတယ်ဟောသူကအထက်ကိုသွားတဲ့အခါမှာတန်ဖိုးချင်းရှင်ရင်တော့ မတူပေမဲ့ तू မပါရင်လည်း तू မရဘူးနော် तू မပါလို့ရှင်လည်းပဲ तू ကသူ့တိုင်းတာနဲ့ तू လိုအပ်တာအရေးကြီးတာဖြစ်တဲ့အတွက်ဒါတွေကိုဦးဇင်းတို့ကလေ့လာသင်ကြားခြင်းဖြစ်ပါတယ်တတ်နိုင်ရင်တော့ခုနပြောလို့ဟောစောစောလေးတော့ညနေပြောသလိုပတုတ်တန်နေတောင်ချစ်ထားဖို့ကောင်းသေးတယ်ဟလားကောင်းပြီအခုဝိပဿနာရှုတဲ့နေရာမှာဒီနေရာတွေကတကယ့်ကိုနဲ့နဲ့နော်နော်လေ့လာရမယ့်နေရာခက်လဲခက်တယ်ဒါကြောင့်ဦးဇင်းကဒီကဏ္ဍကိုရှင်းတဲ့အခါမှာ ပထမကတော့မင်းကွန်းတိပရိကဆရာတော်ဘုရားကြီးရဲ့မုဒ္ဒဝင်နဲ့ကနေရှင်းတယ်ဖတ်ရင်ဖတ်ရင်နဲ့ဦးဇင်းကကိုကကိုတီးတဲ့လောက်တီးပြီးသားမျိုးလုံးနဲ့ဖတ်တော့မတည်သေးတဲ့လူတရားဓမ္မတွေကိုဒီနယ်ပယ်နဲ့ဝေးတဲ့ပုဂ္ဂိုလ်ရှင်းရင်တော့စာခံနေပြီလို့နောက်မှတွေ့တော့ခိုင်းတာဆိုရင်ဒါကလည်းစာထဲမှာရှာလို့မရဘူးဒီကဏ္ဍတွေအနတ္တတွေဆိုတာကခန္ဓာထဲမှာရှာတော့ခန္ဓာဆိုတာတရားထုတ်တာပြောတာတရားထုတ်တော့တရားထုတ်တဲ့နယ်ပယ်နဲ့ပတ်သက်တဲ့ဟာကိုပြန်ပြီးတော့မှနှိုင်းရှင်ပြောမှသဘောပေါက်မှဖြစ်လို့ဦးဇင်းက သဘောပေါက်ဖို့နေတာပေါ့လေမှတ်လို့လွယ်တယ်အဲအကြောင်းမာစီဆော်တော်ဘုရားကြီးသီလဝန်တာတုတ်တန်တဲ့ဟာကိုထည့်ပြီးတော့ပြတာဒါတော့ကောင်းပြီဒီထဲမှာရှုရမှတ်တဲ့အခါတွေမှာတဲ့ဘယ်လိုရှုရမှာလဲဆိုတာနံပါတ်1ကဖြစ်ခိုက်ရှုမှတဘာဝမုတ်ချသိနိုင်သည်အဲ့ဒါသိအရေးကြီးတယ်ဝိပဿနာလုပ်မဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီဟာကတကယ့်ကိုမှဘာခေါ်မလဲဆိုလို့ရှိရင်မရှိမဖြစ်မသိမဖြစ်တဲ့ အရာပေါ့လေဝိပဿနာရှုပြီဟေးလို့ပြောတဲ့ခါကျတော့ကောင်းပြီဘယ်ချိန်ဘယ်လိုရှုမလဲဆိုတာမလာဘူးလားအေးလာတယ်လာတဲ့ခါကျတော့ဖြစ်ခိုက်ဆိုတာ present moment လေးကိုပြောတာလောလောဆယ်ဖြစ်ခိုက်ကိုရှုအဲ့တော့ဖြစ်ခိုက်ကိုရှုလို့ပြောတာနဲ့တပြိုင်တည်းဖြစ်ပြီးတာကိုမရှုနဲ့မဖြစ်သေးတာကိုလည်းအေးကြုံမရှုနဲ့လို့အဲ့ဒါကိုပြောတာစာရဲ့နောက်ွယ်မှာအများကြီးအများကြီးတာသွားတယ်ဖြစ်ခိုက်ကလေးတောင်မှဖြစ်ခိုက်ပြီးတာနဲ့တပြိုင်တည်းဆက်ရှုနေလို့ရရလား မရဘူးပြီးပြီသူဖြစ်နေတာကဒီလောက်ဆိုရင်ဒီလောက်ပဲဒါကြောင့်စောစောပြောတယ်လေအဲရှိနေတာကိုရှိနေတဲ့အတိုင်းဖြစ်နေတာကိုဖြစ်နေတဲ့အတိုင်းသိတာကိုဘာလို့ခေါ်လဲဝိပဿနာလို့ခေါ်တယ်ဆိုတော့ရှိနေတာလေးကိုရှိနေတဲ့အတိုင်းဆိုတော့ရှိနေတဲ့လောက်တော့ရှုတယ်မရှိတာမရှိတော့တဲ့အချိန်ကမှဆက်ရှုနေလို့ရပါအောင်မလားမရဘူးဒါကြောင့် तू ပြရင် तू ရရင်ရက်ပဲ तू စရင်စ तू ရရင်ရက်ပဲဒါကြောင့်ဖြစ်ခိုက်ဆိုတာဖြစ်နေတဲ့အခိုက်အတန့်လေးကိုပြောတာ present moment လေးကိုတဘာဝဆိုတာစောစောပြောပြီးပြီ မိဆိုရင်ပူတယ်ရေဆိုရင်အေးတဲ့သဘာဝရှိတယ်လောဘဆိုရင်လည်းလိုချင်တဲ့သဘာဝရှိတယ်ဒေါသဆိုရင်လည်းကြမ်းတမ်းတဲ့သဘောရှိတယ်ဆိုတော့လောဘသိခြင်းရင်လောဘဖြစ်တုံးကိုရှုဒေါသအကြောင်းသိခြင်းရင်ဒေါသထွက်တုံးကိုရှုဒေါသပြီးကကြမှာဟာငါစောစောဒေါသဖြစ်နေတာနဲ့မေ့သွားလို့အခုမှငါရှုလိုက်ပါအောင်ပဲဆိုလို့ရပါအောင်မလားဘယ်လိုလုပ်ရမှာလဲပြီးပြီမရဘူးအော်ဒေါသဆိုတာဒေါသဖြစ်ခဲ့ရှုလိုက်မှာအော်ဒီလိုကြီးပါလားရှုချက်ချက်ဝုံတိုင်းပောက်ကွဲသွားတာကိုဒေါသလို့ခေါ်ပါလားဆိုတော့အေးဒုတ်တနာ ဖြစ်စည်းတတ်တဲ့သဘောလက္ခဏာရှိတယ်သူမှာဒါကြောင့်မလို့သဘာဝဆိုတာသူ့ရဲ့ပရမတ်တရားလေးတွေရဲ့တလုံးချင်းတလုံးချင်းတလုံးချင်းစီမှာသူ့ရဲ့ပင်ကိုအရေးချင်းသဘာဝကိုဘာလို့ခေါ်လဲသဘာဝလို့ခေါ်တယ်ပင်ကိုအရေးချင်းကိုသဘာဝလူတူတူစီမှာသူ့ရဲ့အရေးဝတိလေးတွေရှိတယ်မို့လားတူတူမှာဘာဒီလိုကဘာကြိုက်တယ်ဘာဖြစ်တယ်အဲ့အကြိုက်ကလေးတွေတယောက်နဲ့တယောက်မတူချင်းရဲ့လက္ခဏာပဲအဲ့ဒါကြောင့်မလို့ဒါကိုသိကျင်ဘယ်ချိန်ရှုမလဲဖြစ်ခိုက်ကိုရှု तू ပေါ်လာတဲ့ချိန်ရှုလို့ပြောတာ ဒေါသအကြောင်းသိခြင်းဒေါသဖြစ်တုံရှုလောဘအကြောင်းသိခြင်းလောဘဖြစ်တုံရှုမောဟအကြောင်းအဲမာနအကြောင်းသိခြင်းမာနဖြစ်တုံရှုပူဓာသိခြင်းပူခိုက်ရှုအေဓာသိခြင်းအေခိုက်ရှုမာရာသိခြင်းမာခိုက်ရှုဒါပဲအဲကြောင့်ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်မည်သဘောတိမှသဘောဆိုတာက individual characteristic ကိုပြောတာနော်သူတူးချင်းတူးချင်းတလုံးချင်းတလုံးချင်းစီမှာသူတို့ရဲ့ तू ကမှတ်ပုံတဲ့ register လုပ်ထားတာလေးတွေရှိတယ်ဟုတ်တယ်မဟုတ်လားဦးဇင်းတို့ကားတွေမှာလိုပဲ register လုပ်ထားတာရှိတယ်အဲ့ဒါတော့ register လုပ်ထားတဲ့သူ့ရဲ့သဘောလက္ခဏာသူ့ရဲ့ sign ကိုသူ့ရဲ့ nature ကိုရအောင်ဖန်ထားလို့ပြောတာအဲ့ဒါလို့ဖမ်းမိပြီသဘောတိပြီဆိုလို့ရှိရင်တော့သဘောတိလာပြီဆိုတာက ဖြစ်ခက်ကလေးပေါ်ခက်ကလေးကိုရှုလို့လားမရှုလို့လားရှုလို့တိတာကဲဒါတော့အဲ့ဒီလိုပေါ်လာခဲ့ကလေးကိုရှုလိုက်ရှုပြီးပြန်တော့လည်းပဲအဲ့ဒီပေါ်တဲ့သဘာဝအကြာကြီးနေရလားဟုတ်မဖြစ်ပြီးရပြစ်ဆိုတော့ပြောက်မသွားဘူးလား အေးရှုပံများလာတော့ဩဒီကောင်လေးတက်လာလိုက်ပျောက်သွားလိုက်တက်လာလိုက်ပျောက်သွားလိုက်ဆိုတော့ဖြစ်အဲသဘောတိမှာဥဒယဝရမြင်နိုင်သည်ဆိုတာဥဒယဆိုတာကဖြစ်တာဝရဆိုတာကပြစ်တာအဲ့ဒါဥဒယပြညံလို့ဆိုလိုတယ်အဲ့ဒီချိန်ကမှဘာညံဖြစ်တယ်လဲဥဒယပြညံဖြစ်တာဖြစ်တာနဲ့ပြစ်တာဒီမှာဒါတော့ဖြစ်ပြမြင်မှအနိစ္စဒိဋ္ဌသိနိုင်သည်တဲ့ကဲပြီကဲအခုဖြစ်ပြကိုရှုတဲ့ခါကျတော့ဩ ဖြစ်တာကိုရှုတဲ့အတွက်ကြောင့်မလို့ဟောဘက်ကဆုံးသွားပြီဆုံးသွားပြီလို့ဟောဘက်ကဘင်အစွန်းကနေရက်သွားရလားနောက်ထပ်ဘာဖြစ်လာလဲဥပကတခါပြန်တက်လာတယ်ဆိုတော့အဲ့ဒီမှာဒိဋ္ဌိအနေနဲ့ကြည့်မယ်ဆိုရင်တသရဒိဋ္ဌိပြတ်ထွက်သွားရောဟုတ်တယ်မလားအဲဥစ္စရာဒိဋ္ဌိပြတ်ထွက်သွားရောနော်အဲ့ဒီတော့ဒီမှာဖြစ်ဖြစ်ပြီးတော့တခါပြန်ပြီးတော့ပေါ်လာတယ်ဆိုလို့ရှိရင်အသက်ပေါ်လာတယ်ဆိုဥစ္စရာဒိဋ္ဌိပြတ်ရောဖြစ်သွားရောနော်ရက်ထွက်သွားရောငါတို့ကတော့ तू ကမရဘူးတခါတည်းတကြံနဲ့လို့ထင်တာလေ ကောင်းပြီထားပါတော့နော်ဖြစ်ဖြစ်မြင်မှဖြစ်ဖြစ်ကိုအဲ့လိုမြင်ပြီဆိုလို့ရှိရင်တဲ့ဘယ်ပရမတ်သဘောကိုကြည့်ကြည့်ရုပ်ကိုကြည့်ကြည့်နာမ်ကိုကြည့်ကြည့်ဖြစ်ပြီးရင်ပြစ်တယ်ဆိုတာတွေကိုခဏခဏလှန်လှန်ကြီးတေးသေးချာချာလဲမြင်ရောဩဘယ်သဘောမှမမြဲပါလားလို့ဉာဏ်ထဲမှာကောက်ချက်ချအသိဉာဏ်လေးထွက်သွားတာကိုအနိစ္စဉာဏ်လို့ခေါ်တယ်အဲ့ဒီလိုအနိစ္စဉာဏ်အဲ့ဒီဖြစ်ဖြစ်ကိုတေးသေးချာချာလှန်လှန်မြင်ပြီးဆိုရင်အနိစ္စနုပတ္တနာဉာဏ်တွေရပြီအနိစ္စကိုတေးချာနားလည်ပြီလို့ဆိုလိုတယ် ကောင်းပြီတခါနံပါတ်၄ဖြစ်ခိုက်တရားမပိုင်းခြား၍၄ပါးကဏထင်ပေါ်ကအတ္တဆွဲလန်းသည် ကောင်းပြီဖြစ်ခိုက်တရားဖြစ်နေစေတရားကိုမပိုင်းခြား၍ဆိုတော့ပိုင်းပိုင်းခြားခြားပေါ်တာတွေကို မသိဘူးဆိုလို့ရှိရင်စောစောလေးကပြောခဲ့တဲ့ပြောခဲ့တဲ့ကဏ၄ပါးဝင်မလာဘူးလားဝင်လာပြီဒါတော့မကွဲတော့ဘူးသူလားငါလှုပ်ထားလားပရမတ်တွေလှုပ်နေတာလားနော်အတ္တကလှုပ်ထားလားမကွဲတဲ့ခါကျတော့ဒီနေရာမှာကဏတွေဖုံသွားပြီဆိုတာနဲ့တပြိုင်နက် ဖြစ်ချင်းပြစ်ချင်းဆိုတဲ့အနိစ္စသဘောကိုခဏလေးပါဖုံးတာနဲ့တပိုင်နဲ့ဘာဆွဲလိုက်ပြီလဲအတ္တလာပြီအတ္တလာပြီပြောတာကြောင့်ဖြစ်ခိုက်အတ္တပြောက်ချင်ရင်ဖြစ်ခိုက်ဘာလုပ်မလဲေရှုကြည့်ဒါကြောင့်ဖြစ်ခိုက်တရားရှုပိုင်းခြား၍ရှုတော့ပေါ်လာသမျှရှုပြီးတော့မလွတ်စင်နဲ့နော်ဖြစ်တာကိုဖြစ်တဲ့အတိုင်းသိအောင်မြင်အောင်ကြည့်နားလည်အောင်ကြည့်အဲ့တော့ဖြစ်ခိုက်တရားဖြစ်ခိုင်ဖြစ်နေတာရောဖြစ်ခိုက်ပြင်ပေးပါအိမ်မှာနံပါတ်5က diaphomistic ဖြစ်နေတာဖြစ်ခိုက်တရားရှုပိုင်းခြား၍လေးပါးကဏခြေပြက်မှခြေပြက်မှဆိုတာကဒီအပိုင်းအပိုင်းလဲအကန့်လဲအကန့်လဲအဲသူရဲ့အတန့်လဲအတန့်လိုက်ဘိုင်းစီတပိုင်းစီเนาะဖြစ်တာဖြစ်တာတစ်ခါတတ်တတ်ဒီတဲ့အခိုက်အခိုက်ကတတ်တတ်เนาะပြက်တဲ့တစ်ခါကတတ်တတ်စသည်ဖြင့်ပေါ့ဗျာအဲ့လိုနဲ့ သူ့ရဲ့ပရမတ်သဘောတရားတွေကိုအပိုင်းလိုက်အပိုင်းလိုက်အကန့်လိုက်အကန့်လိုက်ကြေပြက်သွားပြီးကွဲသွားပြီးနော်အဆက်တွေကိုမြင်လာပြီးတခုနဲ့တခုရားမှာကာလာလေးတွေရှိတယ်ဆိုတာကိုလည်းသိရောတဲ့အဲ့ဒီမှာအနိစ္စညာကောင်းကောင်းကြီးသိလဲသိအနိစ္စညာသိတာတယ်မဟုတ်ဘူးအနိစ္စသဘောပါပြီဆိုရင်နိစ္စဖြစ်အောင်ဖန်တီးလို့ရပါမလားမရဘူးဒါတွေဘာကြောင့်ဖြစ်တယ်လဲဆိုရင်သူ့သဘာဝအတိုင်းဖြစ်တယ်သူ့သဘောအတိုင်းသူဆောင်တယ်သူ့သဘောသူဆောင်နေတယ်သူ့သဘောကိုသူဆောင်နေဆိုကိုယ်သဘောဆောင်သေးလား မဆောင်ရင်ဒါအနတ္တဉာဏ်ဖြစ်တာသူသဘောကိုသူဆောင်နေတယ်ငါလုံနေတယ်ဆိုရင်တော့သူသဘောကိုငါဆောင်နေတယ်ဟုတ်တယ်မဟုတ်လားငါဆောင်နေတယ်ငါလုံနေတယ်ဆိုတော့အတ္တကဖုံးရောခဏခဏတည်းကထူသွားပြီဒါတော့သူသဘောကိုသူဆောင်နေဆိုကြတဲ့ကတည်းကကိုယ်စီမံချက်မပါဘူးမပါရင်အနတ္တလို့ပြောတာနောက်နံပါတ်6ကဉာဏ်မှန်အနတ္တပြည့်စုံမှ အရိယမဉ္ဉဏ်ဆက်ရောက်သည်အဲ့ဒီဉာဏ်မှန်အနတ္တဆိုတာက စောစောလေးတုန်းကအနိစ္စနဲ့ဒုက္ခကတော့နဲ့နဲ့မြင်ဖို့လွယ်တယ်စောစောကပြောခဲ့ပြီးပြီဒီတုတ်ချာတုန်းကမြတ်စွာဘုရားတောင်မှအနတ္တကိုဟောခြင်းရင်အနိစ္စရဲ့အကူအညီတော်၎င်းဒုက္ခရဲ့အကူအညီတော်၎င်းသို့မဟုတ်အနိစ္စဒုက္ခနှမျိုးလုံးရဲ့အကူအညီကိုတော်၎င်းယူပြီးမှဟောရပါတယ်အနတ္တတန်းဟောလို့မရဘူးဘာဖြစ်လို့လဲသိဖို့ခက်လို့ဒါကြောင့်မလို့အခုကောင်းပြီခက်ခဲတဲ့အဲ့ဒီအနတ္တဉာဏ်ဆိုတာခဏကြေလို့ခဏကြေပြတ်သွားတဲ့အတွက်အနတ္တဉာဏ်လည်းပေါ်ရော့ ပေါ်တဲ့ဉာဏ်ကလည်းအစစ်အမှန်ဆိုတော့အနတ်ဉာဏ်မှန်အနတ္တပြည့်စုံမှအရိယာမဉ္ဇဉ်ဆက်ရောက်သည်ကိုင်စဉ်းစားကြည့်တော့အနတ္တမပေါ်ဘဲနဲ့မပိုင်ဘဲနဲ့အရိယာမဆိုင်ပါမလားဆိုင်ဘူးနော်သူကနောက်ဆုံးမှကိုကွဲသွားတာကတန်တရားနဲ့ခြီးပြီးတော့ကဘာနဲ့ခြီးပြီးတော့ဒီလာတာဆိုတော့ကောင်းပြီဒါကြောင့်ဦးဇင်းတို့ဒုတိကိုတိတာမညာအတိလေးတာမဖြစ်ဘူးဆိုတဲ့အကြောင်းကိုပညာအနိစ္စတိယုံမြအနတ္တဉာဏ်မပိုင်ဆိုလိုတာကတော့ အနိစ္စကိုသိရင်လည်းအနတ္တကိုလှမ်းသိလို့ရတယ်ဒုက္ခကိုသိရင်လည်းအနတ္တကိုလှမ်းသိလို့ရတယ်လို့တော့ပြောထားတယ်ဒါပေမဲ့ဒီနေရာမှာ ပြဉ္ညာအနိစ္စသိယုံမြအနတ္တဉာဏ်မပိုင်ဆိုတာဘာပြောချင်တာလဲဦးဇင်းတို့စောစောတုန်းကပြောခဲ့တဲ့သာသနာ့ဘမှာအနိစ္စနဲ့ဒုက္ခတော့ရှိတယ်အနတ္တမရှိဘူးလို့ပြောခဲ့တာမရှိဘူးလားဒါလည်းပဲဒီနေရာမှာကဒီလိုဒီတရဘင်္ဂယသိဆိုတာကဘုရားလောင်းတော်ယသိကြီးပြောတာ သာသနာဘက်မှာယသိကြီးဝတ်တဲ့ခါကျသူလည်းအနိစ္စတဲ့ဒုက္ခတွေဟောတယ်ဒါပေမဲ့ तू ဟောတဲ့အနိစ္စကပြဉ္ညာတွေကိုဟောနိုင်တာပရမတ်ကိုမဟောနိုင်ဘူးဒါတော့ဘုရားလောင်းဒါတော့တရဘင်္ဂတို့လိုတကယ်ဒဂုဇံဘိညာဉ်ရတယ်နော်ဒဂုဇံအဋ္ဌိပတ်နဲ့ပြည့်စုံတဲ့ယသိကြီးတောင်မှတကယ်ပရမတ်ထအနိစ္စပရမတ္ထဒုက္ခကိုမဟောနိုင်ဘူးတဲ့သူဟောတာတွေကပြဉ္ညတ်ဒါပြဉ္ညတ်တွေဆိုတာဘယ်လိုလဲဆိုရင်ထားပါတော့ခွက်ကလေးတစ်လုံးကင်လိုက်တယ်လက်ကကြတယ်ဂွမ်းငနဲ့ဆိုအနိစ္စအနိစ္စဟုတ်တော့မဟုတ်လားဒါမျိုးပြောတာအေးအိုးကွဲအိုးကွဲတာပလင်းကွဲတာဒါလေးတွေပြောတာ ပြီးတော့မှဟာဆူးလေးညောင်လေးဆူးသွားတယ်အမလေးနားလိုက်တာဒုက္ခဒုက္ခဒါကိုပညာဒုက္ခလို့ပြောတာနော်အေကိုလေးတကတောင်စစ်နဲ့ကြမ်းနဲ့ဒုံနဲ့သွားဆိုင်မိတဲ့အနာတာပေါ့နော်အဲ့ဒါဒုက္ခဒုက္ခအဲ့လိုပြောတာအဲ့လိုပြောရတာပညာဒုက္ခတဲ့ဒါကြောင့်ဒီနေရာမှာပညာအနိစ္စသိယုံမြအနတ္တဉာဏ်မပိုင်ပညာဒုက္ခသိယုံမြအညတ္တဉာဏ်မပိုင်ပရမတ်အနိစ္စသိမြင်မှဘာပိုင်မလဲအေးပရမတ်ဒုက္ခသိမြင်မှအနတ္တဉာဏ်ပိုင်သည်ဆိုတော့ ပရမတ်အနိစ္စဆိုတာကပရမတ်တရားတွေရဲ့ဖြစ်ချင်းပြည့်ချင်းဒါပရမတ်အနိစ္စပရမတ်ဒုက္ခဆိုတာကဟောဒီဖြစ်ချင်းပြည့်ချင်းသဘောတရားတွေဒီအမြဲမပြတ်ဒလဇက်ဒီလိုဖြစ်ပြီးရင်ပြည့်နေတယ်ဆိုတော့ဒါအရိယာတို့ရဲ့မျက်လုံးကကြည့်တော့ဒါကြည့်ဒီတခါတည်းဟော oppress လုပ်နေတာပေါ့နော်နှိမ့်စစ်နေတဲ့သဘောဖြစ်နေတယ်ဒါတော့ဦးဇင်းတို့ကနာမဒုက္ခလို့ထင်တယ်တကယ်ပရမတ်မှာကျတော့နာရာဟုတ်ခေါ်ရလားမဟုတ်ဘူးအဖြစ်အပြစ်ဒီအပြောင်း အလဲရှိနေတာကိုပဲ နှိပ်စစ်တယ်လို့တင်စားသုံးတာပြောမယ်ဆိုဦးဇင်းတို့နားလဲတဲ့သဘောကျစရာကောင်းတဲ့စကားလုံးလို့ဆိုရင်တော့ impermanent nature ရှိတဲ့သဘာဝတိုင်းဒီဒုက္ခမကောင်းတဲ့သဘောရှိတယ်လို့ပြောရင်ပိုနားလည်ဖို့နီးစပ်မယ်ထင်တယ်ဟုတ်တယ်မဟုတ်လားဘာဖြစ်လို့လဲဆိုရင်တတ္တဝါတွေကမြဲခြင်းနဲ့တည်ခြင်းနဲ့တဘာဝကမမြဲဘူးဆိုရင်ဟာကွာမင်းဘယ်နှရက်ကြံပြီးတော့မှာပါကွာဆိုရင်ကြိုက်သေးရလားမကြိုက်တော့ဘူးမြန်မြန်ပြစ်မယ်ဆိုဘိုးတောင်မကြိုက်သေးတယ်ဟုတ်တယ်မဟုတ်လားဘာဖြစ်လို့လဲဆိုကိုယ်ခိုင်ခြင်းနဲ့မြဲခြင်းနဲ့တည်ခြင်းနဲ့ ဒါကြောင့်ဒါပေမဲ့သဘာဝကမမြဲဘူးမတည်ဘူးဆိုတော့မမြဲမတည်ရင်ကိုယ်စိတ်အကြိုက်နဲ့ကြိုက်ပါမလားမကြိုက်ဘူးမကြိုက်ဘူးမကြိုက်ရင်ကောင်းတယ်ပြောမလားမကောင်းပြောမလားအေးအဲ့ဒါဒုက္ခပဲဒါတော့ဦးဇင်းတို့ကနာတာကိုဒုက္ခဆိုတော့ပညာဖက်မှာသွားအာသန်နေတယ်တကယ်တမ်းဘုရားပြောချင်တာပရမတ်ဒုက္ခမဟုတ်ဘူးဖြစ်ဖြစ်မြင်အောင်ကြီးဖြစ်ဖြစ်မြင်လို့ရှိရင်အဲ့ဒီဖြစ်ဖြစ်တာကိုသိလဲသိရောဒီဖြစ်ပြီးရင်ဖြစ်ဖြစ်ပြီးရင်ပြီးရဒါကြီးကတောက်လျှောက်ကြီးပေါ်နေတော့အဲ့ဒါကြီးကနှိမ့်စစ်တယ်လို့ဖြစ်တယ်နော်ဒါကြောင့်ဥဒိယပယအာအဘိဓပတိပိလနာတော့ဒုက္ခံ ဖြည့်ချင်းဖြည့်ချင်းသဘောတွေဒီအမြဲမပြတ်နှိမ့်စစ်အပ်လို့ဒုက္ခလို့မြတ်စွာဘုရားဒုက္ခရဲ့သဘောကိုပြောတာဒါကြောင့်ဒီဒုက္ခဆိုတာကပရမတ်ဒုက္ခမှာနာရကျင်တာမဟုတ်ဘူးဖြစ်ဖြစ်ချင်းကနှိမ့်ဆက်တာကိုဘာလို့ခေါ်မလဲဒုက္ခဖြစ်ဖြစ်အပြောင်းလဲရှိတဲ့တရားမှန်ရင်ကောင်းသလားမကောင်းဘူးလားလို့မေးရင်မကောင်းဘူးအဲ့ဒါကိုပြောဒုက္ခလို့မှတ်ပါမကောင်းဘူးနောက်ဆုံးတစ်ခုပါတယ်လေလက္ခဏာဇစ်တွင် အေးကောင်းပြီဒါလည်းသိစရာပဲလက္ခဏာစစ်တွင်တစ်ခုမြင်အကုန်ပင်သိတော့သည်တတ္တဝါတွေမှာမိမိတို့လေ့လာခဲ့တဲ့ဉာဏ်မတူဘူးเนาะရှေးဘဝကလောက်ခဲ့တဲ့အထုံပါရမီမတူဘူးမတူတော့တချို့ကအနိစ္စကိုဦးစားပေးပြီးတော့ရှုလိုက်လာတယ်เนาะတနည်းလူလူပြောမယ်ဆိုရင်တော့အနိစ္စကိုမေဂျာအဖြစ်ယူလာတယ်เนาะတချို့ကဒုက္ခကိုမေဂျာအဖြစ်ယူပြီးရှုတယ်တချို့ကအနတ္တကိုမေဂျာအဖြစ်ရှုပြီးယူပြီးတော့ရှုတယ်ဆိုတဲ့အခါကျတော့ အနိစ္စကိုပါရမီဖြစ်အောင် ဖြည့်လာတဲ့ပုဂ္ဂိုလ်ကဒုက္ခနဲ့သွားဟောရင်မထင်ဘူးဒုက္ခကိုနော် emphasize လုပ်ပြီးအာသန်တန်ရှုတဲ့ပုဂ္ဂိုလ်ဒီအနတ္တပြောရင်မမြင်ဘူးမမြင်တော့မြတ်စွာဘုရားကို၌တောင်းပါအဲ့ဒါလိုကြည့်ပြီးတော့ဩဒီလူကတော့အနိစ္စနဲ့အာဖြစ်ခဲ့တာဟေးပါရမီဖြည့်ခဲ့တာဆိုမြတ်စွာဘုရားအနိစ္စအကြောင်းတွေကိုလှန်လှန်ကြီးပြောတယ်ဒုက္ခအနတ္တမပြောဘူးဒါတော့အနိစ္စကိုလှန်လှန်ပြောတော့ तू လောက်ခဲ့တဲ့ဟာနဲ့နိစ္စတော့ချက်ချင်းသိမသွားဘူးလား သိတော့အဲ့ဒီသိလိုက်ပြီဆိုရင်တဲ့လက္ခဏာ၃ပါးတဲ့ကတပားကိုအနိစ္စကိုသိလိုက်ပြီဆိုကြပါစို့ကြံတဲ့နှစ်ပါးကအလိုလိုမြင်သွားတယ်လို့ထာဂရမှာဆိုထားတာရှိတယ်နော်ဒါကြောင့်လက္ခဏာဇက်တွင်လက္ခဏာအဆက်၃ပါးတဲ့ကဘသူပဲဖြစ်ဖြစ်လက္ခဏာဇက်တွင်တခုမြင်အကုန်ပင်သိတော့သည်ဒါတော့ကြံတဲ့နှစ်ပါးလည်းပဲအလိုလိုသိသွားတယ် ဒါကြောင့်မိမိတို့ရှုတဲ့အခါမှာဟဲ့အနိစ္စဒုက္ခအနတ္တမြောင်ရှုရမယ်ဆိုတော့ဟာအနိစ္စရှာလိုက်ဒုက္ခရှာလိုက်အနတ္တရှာလိုက်သွားမရှာနဲ့အာယုံပြန့်နေအဲ့ဒါတမာတိမဖြစ်ဘူးကိုကနာကျင်ခက်ခဲတဲ့ဒုက္ခသဘောကိုသဘောကျရင်အဲ့ဒီသဘောကိုမြင်အောင်ရှုဦးစားပေးရှုရတယ်ပိုကောင်းတယ်နော်အနိစ္စသဘောကြီး impermanent nature ကြီးကိုမိမိကစိတ်ထဲမှာဟာပြစ်ပြစ်ထင်ထင်မြင်အဲ့ဒါကိုဦးစားပေးရှုနော်ကောင်းတယ် အနတ္တဟာကိုအစိုးမရဘူးကိုရဲ့ဖြစ်ချင်တာဆန္ဒတွေနဲ့တော့မကက်ဘူးအနတ္တတွေကြီးပဲလို့ကိုစိတ်ထဲမှာအားကောင်းရင်အဲ့ဒါကိုရှုကောင်းဤဘာဖြစ်လို့လဲလက္ခဏာအစစ်ကိုရောက်သွားပြီဆိုတဲ့အချိန်ကျတော့လက္ခဏာစစ်တွင်တစ်ခုမြင်အကုန်ပင်သိတော့ဒီဆိုတာကြံတဲ့နှစ်ပါးလည်းသိသွားပြီလို့ပြောတာနော်ဒါကြောင့်တရားထုတ်မဲ့ပုဂ္ဂိုလ်များဟောဒီလင်္ကာဆောင်ပုဒ်ကလေးတွေကိုနော်จิตထားရင်ကောင်းပါတယ်တဲ့ဒါတော့မအဲ့ဒီမိမိတို့လည်းပဲဟောဒီလက္ခဏာ၃ပါး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 ကိုဆောင်နှက်ကအရင်စာ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေယတို့ဘေင့ဝေသည်ညာထွေသာတုခေါ်စေသောအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု အမြအမြအမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓု